၄ပါးသတိပဋ္ဌာန်၄ပါးကာမတာဓမ္မနိဂုံးမှာဘာဖြစ်လို့ဟောလဲဆိုတော့အဲ့ဒီအယူတွေကအထိုက်အလျောက်ကျမ်းမာရေးကောင်းတယ်ကျမ်းမာရေးကောင်းတယ်ဉာဏ်ပညာလည်းပဲထက်တာ ဉာဏ်ပညာလည်းထက်တာနဲ့အကျမ်းမာရေးလည်းကောင်းရာသီဥတုကောင်းအဲသူဆိုင်ကိုရေးဒီမှာနေအကုန်လုံးထိုင်ရောကောင်းတယ်အဲ့ဒါပဲလို့အဲ့လိုကောင်းတဲ့နေရာမှာယူရတယ်ဆိုတော့တတိပဋ္ဌာန်၄ပါးအဖို့တန်နဲ့အဓိပ္ပာယ်တည်မှုကြတော့မျက်ရှားတယ် ကိုယ်တော်ရဲ့အရာမှန်များဘောဆန္ဒနဲ့မရနိုင်ဘူးပေါ့လောကီရတာတွေတော့ကြည့်ပါလားရွှေတွေဝယ်တွေကြောက်တယ်ရများတယ်ဘုံကံရှိတဲ့သူမှသုံးဆွဲတယ်ဘုံကံမရှိရင်သုံးနေလာကဲတော့မဆိုင်ဘူး ရောက်စလက်ခဲရတော့ပေါ်တော့ရွှေတို့ဗရမယာတို့တွေ့မှုမြင်လို့တော့ခဲအဲ့ဒီလိုပဲတို့ဘုရားမြတ်စွာဘုရားရဲ့တာဝနာတော်ကြီးမှာအစီအနှစ်ထုတ်ထိပ်ဖြစ်တယ်မညံဘုရားနိဗ္ဗာန်ရဖို့အတွက်ကြောင်းဤတော်လာဒီတတိပဋ္ဌာန် ဧကာယနောအယံဘိက္ခဝေမကောဧကာယနာမကြောင်းမကွယ်မကြောင်းရဲ့ဒီကြလားမရှိဒီပြန်လားမရှိသတ္တနာဝိတုဒိယဒောကပရိဒေဝနာတမတေကမာယဒုက္ခဒေါမနတဏအဖြစ်မမာယ yayata adhikavaya nibanata tisri kiriyaya yadiya sattaro tati padhana ဒီပြရတတ္တဝါတွေဝိတုဒ္ဓိယကိလေသာတွေမှာတန်ရှင်းစေကြဖို့အတွက်ကာယဝိညာစိတ်ဓဓမ္မလို့ခေါ်တယ်ဒီတိပဋ္ဌာန်၄ပါးတချောင်းလေးပဲဒီတိပဋ္ဌာန်၄ပါးရှိမှပွားများမှာ kilidari sensitive toka prigiwana tamate kamaya toka soina prigiwa mujira soe buse mujire ma lomya tamate kamaya lomya soe buse mujire ma lomya lomya be ikaya na chawni dolame yo yo ပြန်ဖွင့်တာရွှေတွေငွေတွေရှိတဲ့ရာဓုဌာနန္တရတွေကြီးပါတဲ့တောကပရိဒီဝါပယ်တယ်မပယ်တာပါဘုရားမပယ်လည်းမပယ်လည်းရိုးရိုးလူတွေမပြောနဲ့တကိုးကြီးပါတဲ့လက်တွေတော့ပါကိလေသာတွေမပယ်နိုင်လေဆိုရင်ကဘူးဆွေးကြတယ် နတ်ဘုံမိမနဲ့နတ်သားဘုံမိမနဲ့ကြားရမှာနတ်သမီးတယောက်တော့ဖြစ်တယ်ဘုရားလိုချင်းဒီလိုလိုချင်းနတ်သားတွေဆိုရမှုရှိကြအဲ့တကူအလောက်ပဲကြီးကြီးကိလေသာတွေမပယ်နိုင်သေးတောကဆိုရပရိသီဝမူကျွရအဲ့ကိလေသာတန်ရှင်းစင်တယ်တော့စေရည်ဖြစ်စေချမ်းသာသည်ဖြစ်စေ ကိုရှိရှိမရှိရှိမဆွေးရဘူးမဆိုးရအောင်မဆွေးရမဆိုးရမဆွေးရဘူးသောကပရိဒီဝနာတမတေကမာယဒုက္ခဒေါမနတာနာအတ္တမာယဒုက္ခကိုဆင်းရဲဒေါမနတာဆိုစိတ်ဆင်းရဲကိုဆင်းရဲစိတ်ဆင်းရဲအတ္တမာယချုပ်ငြိစေတယ် သတိပဋ္ဌာန်ရဲ့အကျိုးတွေနော်ကိုယ်စင်းရဲ့စိတ်စင်းရဲ့ချုပ်ငြိစေတဲ့တကောဒါတော့ပဲချမ်းသာချမ်းသာကိုယ်စင်းရဲ့စိတ်စင်းရဲ့ချုပ်ငြိတော့မလုပ်နိုင်ဘူးကျမ်းမှာမစဲကြကိုမစဲတော့စိတ်စင်းရဲ့စင်းရဲ့အဲ့ဒါအကုန်လုံးချုပ်ငြိစေတယ်ဒုက္ခတော့ဘလန္တနာအတေကမာယအညာယတာအဓိကမာယ မကြံဖုံးရတော့ရဖို့အတွက်လည်းတချောင်းလေးတော်လာမယ်အပေလေးပါဘယ်တော့မှမကြတော့တော်တော်ပါဠိမညာဆိုကြရပြီအပေမကြတော့ကျိန်းတွေပဲလက်ပြရနေနေပါရောအဲ့ဒီလိုဖို့တယ်နဲ့မညာဖုံးရရဖို့လည်းပဲတချောင်းလေးပဲတတိပဌာန်လေးပါဆိုတော့နော်မှန်ပါဗျာယတတိကမယနိဗ္ဗာန်တတ္တသစ္စည်းကိရိယာယ ဆင်းရဲခတ်တဲ့ချုပ်ငင်းတဲ့နိဗ္ဗာန်ကိုရောက်ဖို့အတွက်တချောင်းလေးတော်လာပဲအဲ့ဒါကိုဆရာတော်ဘုရားကြီးကရင်သာဆက်တာကိလေသာကြီးကဝေစေသည်ဆိုရင်ပူဆွေးကိုကျွေးလို့သည်ကိုယ်စိတ်ဆင်းရဲချုပ်ဆဲစေသည်မဖူညာများထင်ရှားရသည်နိဗ္ဗာန်ရောက်မျက်မှောက်ပြုနိုင်သည်သတိပဋ္ဌာန်အကျိုးတရား 我在台北看到世界上，今日日子也会是的，昼夜不睡，不觉到底，不胜喜悦，愁谁是你？ တတ်တာတဲ့ပုဂ္ဂိုလ်ဘယ်တော့မှမမားတော့ကိုယ်ရင်ဘဝရဲ့တရားတွေအများကြီးသင်တာဘရောမအယတမဖဲတမကလေးကချီမဖြစ်တော့အများသောအဖြစ်အသိမိတာတော့ဆရာသမားလူသူများတတ်တဲ့ပြည်လျာဘအသက်တုံမဲ့မြတ်ပစ္စည်းကိုယ်ရဲ့ဘွဲပဲသူများသားများပြပါရဲ့မဲမရကြပဲလေညာပြောလို့ရှိရင်ဩတာမကြောင်ဘူး ရက်တည်ကြတော့အယူဖြစ်ပဲဆရာသမားတွေအနေတိုင်းသင်ပေးတယ်ကိုရင်ဘဝငယ်ငယ်လေးတွေကတရားစာတွေသင်ရတာအမတန်ဖို့တယ်အရတော်တယ်ဘုရားစေနာကောင်းတယ်ကိုရင်ဖြစ်တာတို့ကြီးမှဖြစ်တာဘုရားစေနာညံ့တယ်လူကနေမှကောင်းမလူငင်တော့ဝမ်ပတ္တာမဖြစ်တော့ငယ်ငယ်တော့မဖြစ်ဘူးငယ်ငယ်လေးကစာသင်တော့ကြီးလာတော့တဏှာတွေထဲမှာ ဘယ်တန်ခါနဲ့ရှင်ရှင်ကြောက်စရာမလိုဝင်ကြီးလက်တတ်တယ်တင်းညိုလက်တတ်တယ်ပြီးဒီမှာလက်တတ်တယ်အာစိတ်ကိုချမ်းသာဘာမနေနိုင်ဘူးလူထွက်တယ်လူထွက်လည်းပဲဖြစ်နေရဘဝမှာကုသိုလ်တွေအများကြီးလုပ်တတ်တယ်ဘယ်နေရာဖြစ်ဖြစ်လူကြီးဖြစ်တယ်အဲ့တော့ကျိုးတရားတွေကောင်းလားကောင်းပါရဲ့ခင်ဗျာအေးအဲ့တော့ဘုံကပါလေပါလေပေါ့လေသာသနာပေါ်မှာကျိုးစားကြတယ်တဲ့မိမိရောပေါ်စား လေသမားတွေလည်းကြီးပေါ့လေဘလောက်တွေနေရလေဘလောက်လို့ဘလောက်ထွက်မယ်ထွက်အိမ်မှာစားမယ်ဝေဒနာဝယ်လို့ရအဲ့ဒီအကျိုးတရားတွေသိလို့မိုးတဲ့ရေတွေပင်ပန်းခံပြီးလေဆိုင်တယ်မလားမှန်ပါပါဘုရားဒီအကြောင်းကျိုးတဘာဝအကျိုးကိုယဉ်သိတာဒါတတိပဒ၄ပါးပွားများအားထုတ်ရခြင်းရဲ့အကျိုးတရားအဲ့ဒီခုနှစ်ချက်ကိုနှစ်ချက်လောက်ပဲပြောပါပြောရနှစ်ချက်လောက်ကိုသေချာမှတ်ထားရတတိပဒအားထုတ်ခြင်း နှစ်ချက်ကပါလေနံပါတ်1ကအခုမသေးခင်မှာတောကပရိဒီဝါကျော်လွန်နိုင်တယ်ဆိုရင်မွတ်စလင်ကိုကျွေးရတာလေအကြောင်းမျိုးမျိုးကြောင့်ဆိုရတယ်ကိုကျွေးရတယ်မရှိဘူးလားရှိပါတယ်ဗျာအာတတိပဒအားထုတ်ရင်ဘရောမှာမဆိုရင်မဘူးဆိုရင်မငိုကျွေးရဘူးဒါမကောင်းလေကောင်းပါတယ်ဗျာယောက်ျားရင်းပါယူတယ်မငိုရတယ် ယောက်ျားတွေလည်းတာယောစဉ်ဖြစ်ပြီးတော့အဲတာယောစဉ်ဖြစ်ပြီးတော့တစ်ခုခုဖြစ်လို့ရှိရင်အဲ့ဒါဘဝလူများမမြင်ပဲနဲ့ကွဲရမှာဘဝအဲ့ဒါကိုယ်ကိုတတ်တဲ့အယက်တွေတာတော့ပြီးတော့သိအောင်လုပ်ပြတဲ့ရိုးရိုးချသေးတယ်ဟာမျိုးမျိုးလုပ်ပြဘူးဆွေးလုံးအားကြီးမျိုးသမီးတွေလည်းဒီတိုင်းပဲဘူးဆွေးရတယ်ဘူးကျွေးရတယ်တတ်သေးတယ်အဲ့ဒါဘာမှဘွားလို့လည်း လောကလောလောဆယ်လောလောဆယ်ဘလောက်ဖိုးပြန်ဟာလားဆင်းရဲဆင်းရဲချမ်းသာချမ်းသာမပူဆွေးရဘူးမငိုကြွေးရဘူးဘလောက်အောင်ဘလောက်ပဲပတ်စတဲ့များများဘလောက်ပဲယာလူကြီးကြီးပူဆွေးရတယ်ငိုကြွေးရဟုတ်တယ်မလားစားရကြောက်ပဲတတ်တတ်ညာသောအဖြစ်ပေါ်လူတိုင်းတော့မဟုတ်ပူဆွေးရတယ်ငိုကြွေးရတယ်လိုင်ရောစင်တွေရောက်လေအဲအဲ့ဒါလိုင်ရောစင်တွေကိုပယ်တတ်နိုင်တဲ့ဤ သတိပဋ္ဌာန်၄ပါးကိုပြောတာဟုတ်လားကိလေသာတွေပေါ့ဗျာနောက်တစ်ချက်ကဘာလဲဆိုတော့မဉ္ဇဉ်ဘုံဉာဏ်ကိုလျင်မြန်သွားရတယ်ဒီဘလောက်ကောင်းရောတို့သာတပါးတွေတို့ဗုဒ္ဓဘာသာတွေရည်ရွယ်ချက်ဟာမဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်မလားနိဗ္ဗာန်ထားလိုက်ပါအောင်မဉ္ဇဉ်ဘုံဉာဏ်ရတယ်ဆိုရင်အပေမကြတော့ဘယ်တော့မကောင်းလားရောမဉ္ဇဉ်ဘုံဉာဏ်မရသေးလို့ရှိရင်ယဟန်ကတော့မှတန်းဖြစ်တယ် ယဟဘဝအနည်း2000အားထုတ်ပြီးတော့နှခါကြီးဖြစ်ရကျောင်းတိုင်ဘုံကြီးဖြစ်ပြီးတော့တရေကြီးဖြစ်ရနာဘူးလားနာပါရဲ့ဗျာဘာအမထုတ်သတိပဋ္ဌာန်အဲသတိပဋ္ဌာန်အမထုတ်ရှင်ပြယဟကကုသိုလ်တွေလုပ်ပြီးတော့ပိဋ္ဌာကြီးဖြစ်ရတယ်ဗျာနာဘူးလားနာပါရဲ့ဗျာသတိပဋ္ဌာန်အမထုတ်ရင်နှလုံးမသွင်းတတ်ဘူးစိတ်မဆုံးပါတော့စိတ်ကြတယ်လို့ စိတ်ကတခါတည်းလဲပုံလေးလိုပဲလွယ်လေးတိုက်ရလွယ်လွယ်ကြရလွယ်စီးမရှိကားမရှိဟိုတွေးတီတူတောင်းလေးမြောက်တွေးဟာတွေးကြရတွေးငါပြမှာဖုံးမတန်တဲ့စိတ်ဖြစ်ဒီပြာအရုံးရဲ့ကာကြတဲ့ပုခန္ဓာကိုကထိုင်နေထိတယ်ထိုင်နေထိတယ်ဝင်နေထွက်တယ်ကြိုက်တော့ဝင်နေထွက်တယ်ဝင်နေထွက်တယ်ဝိရဏကြရနာရခြင်းနဲ့ကြိုက်တယ်ခဲတယ်ရှုမှလိုက်တော့စိတ်ရလွတ်မအောင်မလွတ်ပါဘူးအာစိတ်မလွတ်တော့ဒီခန္ဓာကိုရာ အိစ္ဆပဲဒုက္ခပဲအနတ္တပဲအာတုဘပဲဆိုတဲ့ဉာဏ်ကြီးမရဘူးလားမရပါဘူးအဲ့ဒီအိစ္ဆဒုက္ခအနတ္တသိတဲ့ဉာဏ်နဲ့သိဘူးချက်ချင်းပဲသိသိပယ်ကြပါမကြပါဘူးဗျာအဲ့ဒီအိစ္ဆဒုက္ခအနတ္တရှိမရောက်နိုင်လူတွေကသာစီရောက်လိုက်သမီးစီရောက်လိုက်ချွေးမစီရောက်လိုက်တမက်စီရောက်လိုက်အာဟိုစိတ်မချလက်မချဟိုစိတ်မချလက်မချအာစိတ်မချလက်မချတော့ပုဂ္ဂိုလ်ပဲသွားပြီးတရေကြီးဖြစ်တာပဲ ဟိုကတော့ဘာမှမဖြစ်ဘူးဟုတ်တော့မလားဘောပါလေလားဟာစိတ်မချလည်းမချလည်းမျက်လုံးကြီးပြူပြီးတော့သားစိတ်မချသမီးစိတ်မချဇနီးစိတ်မချအဲ့ဒါစိတ်မချလည်းမချလည်းဖြစ်ပြီးနေတဲ့အခါကျတော့တရားဖြစ်ပါအဲ့တော့ခုလည်းပဲစင်နေရရတရားလည်းသိပြီးတော့တရားဖြစ်တယ်တော့နှစ်ခါမနာဘူးလားမှန်ပါဗျာနောက်ထပ်ပြီးဘာဖြစ်နိုင်လဲ အပေလေးပါးကြမ်းနိုင်လားအေးအဲ့ဒါကြောင့်ရောရသတိပဋ္ဌာန်အမတန်ဖို့မတာဘူးလားဗျာအဲ့တော့မြတ်စွာဘုရားဉာဏ်ပညာထက်မြက်တဲ့နေရာကိုရွေးပြီးတော့သွားအောင်ကမ္မတဓမ္မနိဂုံးဆိုတာအဲ့ရွာအမတန်ဉာဏ်ပညာထက်မြက်စာကြည့်ခဏလေးစာကြည့်ရောက်တဲ့တယောက်တရားဆွေးနွေးတဲ့အခါမိခရီးတွေကအစရခရဲနဲ့ဆွေးနွေးတာ နေဘာတိပ္ပံပွားများလဲမိတ်ကလေးချင်းမိတ်ကလေးချင်းတော့အာဒါကာယ ानु ဘဒနာတိပ္ပံပွားများတယ်အတရားဟောဘာဝိရဏရှုနေတယ်ဟာတရားငါစိတ် ानु ဘဒနာပွားများတယ်ဟာတရားဟောငါဓမ္မ ानु ဘဒနာပွားများတယ်ကဲဖို့တာဘူးလားဗျာအခုမိတ်ကလေးတွေအဲ့ဒါပြောရတယ်ဘယ်ဘယ်ဇာတ်နဲ့ဘာဖြစ်တယ်အပယ်သွားဖို့ပဲပြောတယ် အဲ့ဒါမြတ်စွာဘုရားလက်ထက်တော့မိတ်ကလေးချင်းတော့ရေခါရတဲ့စကားပြောလို့ရှိရင်တတိပဌာန်တဲ့စကားပြောနေပဲတတိပဌာန်ပွားများတယ်လေဘလောက်ဆင်းရောက်ကြလဲတော်တော်မှတ်လို့ရရလားနိုင်ရလားစိတ်ကိုနိုင်ရလားဘာလို့မိတ်တွေချင်းလာမလဲဒီညပြည့်ဒိသဒုက္ခမှာဘာတွေသိလာမလဲနေသတင်ညာဒုက္ခတင်ညာအနတ္တတင်ညာအဲ့ဒါကဆင်းရဲပွားများတာ ဝိပဿနာဉာဏ်မဟုတ်သေးဘူးပြောတယ်ဟုတ်လားဒီမှာရေးထားရတဲ့အော်ခန္ဓာကိုယ်ရဲ့အနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တဒီလိုပြောတာမရှိဘူးလားရှိပါတယ်ခင်ဗျာအဲ့ဒါအနိစ္စတေညာဒုက္ခတေညာအနတ္တတေညာဝိပဿနာဉာဏ်မဟုတ်ဘူးအဲ့ဒါအနိစ္စတေညာဆိုတာတာဝေကဖြစ်စေတယ်တဲ့သန္တရာယုကြောက်တဲ့ဉာဏ်ပေါ့ဉာဏ်တော်ဝေကဖြစ်စေတယ် အနိစ္စလူပတနာညာဒုက္ခလူပတနာညာအနတ္တလူပတနာညာဖြစ်မှာအာမဝိပဿနာညာဖြစ်တာလားဘယ်အဲ့လိုဝိပဿနာညာဖြစ်အောင်ဘယ်လိုလုပ်ရမလဲဘောရဘောရရှုမှတ်တာအဲမှတ်မလားမှတ်မလားပြန်ပြော ပစ္စုပန်တဲတဲ့အခုပေါ်တဲ့ယုံနာကိုအခုရှုရအခုရောယူထိုင်နေတယ်မလားအဲဝိပဿနာရှုမယ်ဆိုရင်ထိုင်တယ်ထိတယ်ထိုင်တယ်ထိတယ်ထိုင်တယ်ထိတယ်စိတ်ဆိုနေတယ်လေထိုင်တယ်ထိတယ်ထိုင်တယ်ထိတယ်ရှုတော့အဖြစ်ကိုအဖြစ်တိုင်းရှိကိုရှိတိုင်းယထာဘုဒ္ဓဗလာတာတိဟုတ်တိုင်းမှန်စွာသိတယ်ဘာဖြစ်လို့လဲဘုဒ္ဓံဘုဒ္ဓတော်ပတ္တိ အရှိကိုအရှိတိုင်းအဖြစ်ကိုအဖြစ်တိုင်းရှုစိတ်ကလုံပြီဆိုတာမဟုတ်ဘူးဒီချာမှလာတော့လို့ဝိပဿနာဉာဏ်မဟုတ်ဘူးလို့ပြောနေတယ်လို့တို့ဖုံးမတန်ဘူးမပြောပါဘူးသူကလည်းပြောဖုံးတတ်ပါအိဋ္ဌသင်ညာဒုက္ခသင်ညာကိုလေအေးဝိပဿနာဉာဏ်စစ်စစ်ဖြစ်ဖို့ဆိုရင်အရှိကိုအရှိတိုင်းရှုပါရမထိုင်နေထိတဲ့ထိုင်နေထိတဲ့ထိုင်နေထိုင်တဲ့သဘောလေးထိတဲ့သဘောလေး ထိုင်တဲ့သဘောနဲ့ကိုရှုမှတ်တော့ဘယ်လိုရှုမှတ်ပဲအဲ့ဒါမင်းတို့အရေးကြီးတယ်နော်ဘလို့သူများဆရာတို့ဒီကိုကသဘောမပေါက်လို့ရှိရင်လည်းလားပဲအဲ့ဒါတောက်နေတဲ့သဘောလေးကိုရှုပါမှာမလားမှန်ပါပါဘုရားအဲခွေခောက်ပြီးတော့မမကလေးနေတာအဲ့ဒါထိုင်တာအဲ့ဒါပုံဟန်လို့ခေါ်တယ်ပုံဟန်နမိတ်ပုံဟန်နမိတ်ဆိုဝိပဿနာမဖြစ်ဘူး ဝိပဿနာမှာပုံဟန်တော့ပဲကျင်းရမယ်အဝိုင်းလေးတော့ထိုင်တာတော့ဘိုက်လို့မရှိဘူးသဘောရောက်အောင်ရှုရမှာတော့ရောရောထိုင်နေတဲ့အခါခါအကျော်လေးမှာတောက်လာမရှိဘူးလားရှိပါတယ်အဲအဲ့ဒါကိုပေါ်အောင်ချက်ချင်းကြီးတော့မပေါ်ဘူးပေါ့အဲ့ဒီကိုရောက်အောင်နှလုံးသွင်းပြီးရှုရမှာတော့မှန်ပါဗျာထိတယ်ဆိုရင် အဲတင်မစိုးလေးနဲ့အောက်ကကျမ်းကြီးလေးနဲ့ထိပြောတော့တယ်ပြောရရောလို့ရှိမှတာကြတော့မာတဲ့သဘောပြောတဲ့သဘောသိအောင်လုပ်ရတာမလားမှန်ပါပါဘုရားအခြေခံလေးတွေကိုမပေါ့နဲ့သူများပေးလိုက်ရင်တော့တော့ပေါ့တော့ကြောင်ပြုံးလဲတာထိုင်တယ်ဆိုတာဒီခန္ဓာကိုယ်ထိုင်နေတာကျုံလုံးထိုင်တာတေပလင်ကိုယ်ထိုင်တာဒါမလို့ဘူးဒါပုံမှန်ကြီးပုံမှန်ကိုရှုရမလို့ဘူးတောင်းနေတဲ့သဘောကိုရှုပါပါ ထိတယ်ဆိုထိတဲ့ပြန်မာတာလေးပြောတာလည်းရှိတယ်ခြေမျက်စိနဲ့ပဲထိထိတမဇောနဲ့ပဲထိထိဒူးပေါင်းနဲ့ပဲထိထိဘာနဲ့ထိထိထိကျင်တာနဲ့ထိလက်နဲ့ရှင်ပဲထိထိထိတဲ့နေရာမှာပူတာလေးတွေငွေတာလေးတွေမာတာလေးတွေပြောတာလေးတွေမရှိဘူးလားရှိပါဘူးအဲ့ဒီကိုရောက်အောင်စာသုံးလုံးပြောကြည့်ပါဦးအဲစာသုံးလုံးလို့ရှိရနောက်တစ်ခါစိတ်ရှိစွဲတယ် ယူလူဆိုင်ဆိုင်အပေါ်ရလေးဆိုရုံလေးနဲ့မရအမတအဖို့တန်နဲ့ရွှေတွေငွေတွေပရမယာတွေရဖို့ပေါ့ပေါ့တာတာလုပ်ရပါမရပါဘူးခင်ဗျာဝိပဿနာဉာဏ်ကရွှေငွေပရမယာတွေဘုမတာဘူးလားဘုမတာပါခင်ဗျာအဲလိုက်တယ်လိုက်တယ်လိုက်တယ်လိုက်တယ်လိုက်တယ်လို့အော်တယ်လို့ရပါမရပါဘူးခင်ဗျာမရဘူးထိုင်တယ်လို့ထိုင်တဲ့သဘောကိုစူးစူးဆိုင်ဆိုင်ထိတယ်လို့ထိတဲ့သဘောကိုစူးစူးဆိုင်ဆိုင်ရှုရတယ် ဝိပဿနာဆိုတာသိအောင်လုပ်တာဝိပဿနာဆိုတာအစိုးလေးတွေရှောက်ပေါ်နေတာမဟုတ်ဘူးတော့အဲသိအောင်လုပ်တာသမထကတော့အော်ရရအရမတော်အရမတော်ဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောဘုရောအော်ရတော့တွေ့ရအောင်ပါပဲသူကတို့ဝိပဿနာအော်ရုံနဲ့မရဘူးအော်တဲ့အလုံးမဟုတ်ဘူး စိတ်ထဲကနေစူးစူးဆိုင်ဆိုင်စိတ်ပါလက်ပါစိတ်ဝင်တစားဘယ်လိုဖြစ်ရမှာတော့ဘာဖြစ်လို့စိတ်ဝင်စားခိုင်းလဲဆိုတာရောရရှင်းပြပါရောရတရားသဘောပြောမလို့ရည်သိတယ်မထင်နဲ့ဝိမုန်လေးလေးပြောပါသဘောပေါက်ပါလေရောရကိလေသာနဲ့ပတ်သက်ရင်လူတွေကစိတ်ဝင်စားအောင်လားစိတ်ဝင်စားပါဗျာကိလေသာနဲ့ပတ်သက်လို့ရှိရင် ဆွဲလို့မရဘူးခါရပါသွားတာအဖေဒီမေတွေကဘလောက်တာတာအဲသူယောက်ျားတော့ပါသွားတာပဲအဲအမျိုးသားဆိုလည်းဖေဖေတွေကဘလောက်တာတာသူကြိုက်တဲ့သူတော့ပါသွားတာပဲအဲစိတ်ဝင်စားလို့လားအဲ့ဒါမှန်ပါဗျာအဲ့ဒါတွေစိတ်ဝင်စားတာကမညံဖုံညံနိဗ္ဗာန်ရပါမရပါဘူးဗျာဒုက္ခရောက်လို့ရှိတယ်အဲ့ဒီလိုဒုက္ခပဲမဲ့ဟာတော့မှစိတ်ဝင်စားလိုက်စားတယ် နိဗ္ဗာန်ရောက်တဲ့ဟာကျတော့စိတ်ဝင်စားပဲနဲ့ရမှာမရပါဘူးအဲစိတ်ဝင်စားသမင်းမေဟိမေဖြစ်သွားထတောင်းတော်ဝိပ္ပလာတို့တကယ်အားထုတ်လိုက်အာယုံတော်မစားကြဘူးလှုပ်ရှုပ်လို့အာယုံဖုံးပေးလို့ဟာကြားလိုက်တာကွာဒီဟာကြီးသွားစားရတယ်လက်စီးရတယ်ဗဇက်စီးရတယ်မလုပ်ချင်ဘူးစားဘူးတို့တခါတလေဘိုးတော်ဟိုတော့ ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားရေးတာပါဒါလေးသွားပါလားရောသွားဒါလည်းမရှိဘူးကိုယ့်အကူပဲရှုမှနေတာလှုပ်ရှုပ်စိတ်ကဒီတဲ့ကိုနှစ်ထားတာခမင်းမသားအကြောင်းမဟုတ်သေးသေးဘူးသေးခမင်းတဲ့ပုံမဲ့မောကဒီတဲ့ထိုင်နေတည်တယ်ထိုင်နေတည်တယ်ခန္ဓာကိုယ်ကမြင့်သွားလိုက်နှိမ့်သွားလိုက်မြင့်သွားလိုက်ဒီစိတ်ထဲမှာစိတ်ထဲမှာလည်းဖြစ်တာတော့မဟုတ်ဘူးလား ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်ထိုင်နေထိညစ်ပဲညစ်ပဲညစ်ပဲညစ်ပဲညစ်ပဲညစ်ပဲဆိုဖာပေါ်မှာမှတ်နေရတယ်စိတ်ဝင်စားရင်ပြောတာစိတ်ဝင်စားရင်ပြောတာပါလိမ့်မယ်ညစ်ပဲညစ်ပဲညစ်ပဲညစ်ပဲခါလဲထိုင်နေထိတယ်ဖေးနာအတားတွေဖြစ်ဖြစ်ပြောက်ဘာလို့ပါရကြတယ်ဘာမှမဆိုင်တော့ ဝါဝမာနတိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့ဒီနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့ဒီနဲ့ဒီနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့တခါလေအတန်ကျဲကျဲလုံးလုံးကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်ကြားတယ်တိုင်းနဲ့ဒီနဲ့တိုင်းနဲ့ဒီနဲ့ဘာသာပဲညာတာပဲဘာပဲဘယ်သူကခေါ်တာလဲဘာလို့အဲ့ဒါလေဝိပဿနာအရာမှာဥပိ္ပခာဝိပဿနာအရာမှာဥပိ္ပခာ ကျန်တာတွေကိုဥပေက္ခပြုတ်နိုင်မှာဒီတရားတွေကိုစိတ်ကရောက်အတ္တရာဘာသာလဲဘသူလဲဘာပြောနေလဲသွားပြီအဲ့ဒါဝိပဿနာဉာဏ်ဖြစ်တော့ငါးတာမှဖြစ်တော့ဘူးလေဘာဖြစ်ဖြစ်သူကတော့တို့ရှိတဲ့ရှိရေခဲတော့တရားထိုင်ဒုံတိုင်းဒုံတိုင်းနဲ့ပြည့်တာပရမတော့ဘာလဲဘာလဲပြန်နောက်ရပါဘာမှမဖြစ်တော့ဘူးပြောသူ သူသဘောသူဆောင်လာသူဒေါင်းလုံးလုံးလုံးပြည့်ကိုကကိုယ်ဒိုင်းနဲ့တိတယ်ဒိုင်းနဲ့တိတယ်ဒိုင်းနဲ့တိတယ်ဒိုင်းနဲ့တိတယ်တိတယ်တိတယ်တိတယ်ဒိုင်းနဲ့တိတယ်ဆရာသမားတွေကလည်းဘိဒါကြက်မှပဲကိုတရားကမကိုတရားကမဘာမှဆက်မပြတ်လွန်းနဲ့တရားရမှဒီဒုက္ခတွေကလွတ်မှာဒီဒုက္ခတွေဘိုးဘိုးဖြစ်နေတာဘလို့ဖြစ်လဲရောဒီခန္ဓာကိုယ်ဖြစ်မလားအဲလက်ညှိုးတို့မှာပါဘုလူကြောင့်ဒီလူကြောင့်ဘယ်လိုမှမထိုးနဲ့ ဒီခန္ဓာကိုယ်တို့ဒီခန္ဓာကိုရှိလို့ဒုက္ခမျိုးစုံတွေ့ရတာမလားဒီခန္ဓာကိုဘာလို့ရလဲဆိုကိလေသာတောင်းကြလို့ဘာဖြစ်လို့ကိလေသာတောင်းကြလဲအဲအဲ့ဒါပေါ့အဲ့လိုရောက်ပါအဲ့ဒီလိုရောက်မှဉာဏ်ပညာဖြစ်တယ်ဝိပဿနာကျရင်ကျမ်းခံဆောင်တဲ့ခေါင်းကိုက်လို့ဘာခြေောက်တာလို့ဘာဖြစ်လို့ညာဖြစ်လို့ရှောင်းပေါ့ရှောင်းတော့ရောက်ပါပဲ ပြပြဟာကြတော့လုပ်တယ်အဆာရဖို့ကြလုပ်တယ်ဒီလွတ်ပြောက်ဖို့ဒုက္ခကလွတ်ပြောက်ဖို့ကြတော့မလုပ်ချင်ကြဘူးပြများသောအဖြစ်ကြမ်းပါပြီးတော့ရှောင်ကြတယ်ဟိုအမတရားမှာဗိတ်ဆုံးကြတော့အဲ့ဒီအလုပ်တွေအကုန်ထားခဲ့ရတယ်ခေါင်းနဲ့ဝင်သွားတော့လေမှန်ပါပါဘုရားငါအိမ်ပဲငါကားပဲဆိုယူလို့ရသေးရဲ့မရပါဘူးဘုရားဘာဘာဘာမြန်ချပြီပုစောနန္ဒမြန်ချအခုတည်းအခုချတယ်ပုစောနန္ဒဘွားဘုန်းကြီးတွေလည်းဘယ်လိုလုပ်မှာလဲ ဒါတဘာဝမလားအဲ့ဒါမသေးခင်တည်းကကိုယ်တော့ပါမယ်တရားမလုံးသိဘူးလားအဲ့ဒါအဝိဇ္ဇာကလှည့်ဝိဇ္ဇာကိုယ်တော့မပါမဲ့ဟာတွေအလကားဟာတွေဥဒါပြီးလောကကြီးလေအလကားဟာတွေဘာမှသုံးမကြတဲ့ဟာတွေဘယ်လိုဥဒ္ဒရာမှာကိုယ်တော့မပါမဲ့ဟာတွေလုံးနေရတာတခါလေးချွေးနေတွေးနေမမပြီးနိုင်မစီးနိုင်မအားနိုင်လောက်လိုက်ရတယ်တေလဲတေရောအကုန်ထားခဲ့ရတယ် အဲ့ဒါတွေကိုဆွဲရမှာဘယ်ဖြစ်ဟုတ်ကဲနောက်လာရောအဲ့ဒါမြတ်စွာဘုရားစကားနားမထောင်လို့ဟောဗျာမြတ်စွာဘုရားစကားနားထောင်တဲ့ပုဂ္ဂိုလ်ကမသိခင်တည်းကငြင်းကြရောရတို့ညာဖွင့်တာညာဖွင့်တာဘာဖြစ်လို့ငြင်းကြမှာတယ်ဟုတ်တယ်သမာဓိပညာရရတယ်လေမှန်ပါဗျာ။ရအောင်လို့ဘယ်နဲ့သမာဓိပညာရပါမရပါဘူး မလို့စာသင်ထားတဲ့ပညာတွေဆိုတာအဲ့ဒါငြိမ်းချမ်းတဲ့ပညာမဟုတ်ဘူးပတ်စာရမယ့်ပညာတွေအဲ့ဒါဒီဝိပဿနာပညာကိုပြောတာဟုတ်လားယုတ်တင်တယ်ပဲအကြောင်းတွေအကျိုးတွေပဲအနိစ္စဒုက္ခအနတ္တတွေပဲအဲ့ဒါမညာဘုံညာနိဗ္ဗာန်ရမယ့်ပညာမလားမှန်ပါပါအဲ့ဒီပညာတွေကိုကိုတွေ့ဉာဏ်မြင်သူများပြောလို့စာအုပ်ထဲကဖတ်လို့သိရတဲ့အတိမဟုတ်ဘူးသူများပြောလို့သိတာစာအုပ်ထဲကဖတ်တာတောင်းတောင်းတော့ကမငြင်းဘူး စိုးရိမ်မှုဆွေးလာဟုတ်တယ်မလားကိုကိုယ်တိုင်အားထုတ်တော့ဟာတကယ်မှန်တာပဲအိဋ္ဌာတွေပဲဒုက္ခတွေတကယ်ပဲပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်ပြက်နဲ့ပြောင်းလာမမြဲတဲ့သဘောတွေပဲဒါလိုက်ကျင်လိုက်ကြိုက်လိုက်ခဲလိုက်အမျိုးမျိုးနှိမ့်ဆက်နေတာပဲဟုတ်တယ်ဟုတ်တယ်ဟုတ်တယ်မြတ်စွာဘုရားဟောတာမှန်တာဟုတ်တယ်အတလောကတော့အိဋ္ဌာဒုက္ခအနတ္တတွေပဲဆိုတော့မက်မောစရာရှိပါဦးရှိပါဘူးမမမောဘူးဆိုရင်အပူငြိမ့်တာပဲ ဒုမမောနေလို့လိုချင်နေလို့စိုးရိမ်မှုဆွေးမှုကြွေးဖြစ်ရငွေလိုချင်တော့ငွေအတွက်ပူဆွေးရလူလိုချင်တော့လူအတွက်ပူဆွေးရဟုတ်တယ်မလားအဲလိုချင်တာပဲရတော့တခါဒေါမနစိတ်ဆင်းရဲရတယ်လိုချင်တော့လည်းပဲတခါလောဘနဲ့စိတ်ဆင်းရဲရဟာအမျိုးမျိုးဖြစ်နေတာပဲမစင်းရဲစိတ်ဆင်းရဲနေရတယ်လေလောဘဖြစ်တော့လည်းလောဘဖြစ်တယ်ကွာပူလောင်နေတာ နေဘူးလဲသွားတာမဟုတ်ဘူးနော်အရင်တည်းမှာပူလောင်နေတာလိုချင်တာအရန်လိုချင်နေတယ်မရရင်တော့သိတော့မယ်ဆိုတော့ပူလောင်အဲ့လိုချင်တာမရတော့ဘလို့မှမရနိုင်တော့ဘူးဆိုတော့ထပ်မပူဘူးလားမှန်ပါဗျာအဲအဲ့ဒါပူအပူပေါ်အပူစစ်ပူပေါ်ပူစစ်ပြီးတော့သိတော့မရဘူးသိတော့ပါဗျာအပူကြိုက်တာဟိုးဗျာသူကအပူကြိုက်တော့ပူတဲ့နေရာပို့လိုက်တာတယ်ဟုတ်လေမှန်ပါ ဘောပါရလားပါပါရဲ့ဗျာအဲ့ဒီဒုက္ခတွေမှာလွတ်အောင်ကဲနေနိုင်တာဒီတလားမရှိဘူးတို့မြတ်စွာဘုရားငါကဲပဲလို့ဘယ်တော့မှမပြောဘူးအခြားအခြားဘုရားတွေကမင်းတို့လုပ်ချင်တာလုံးငါကဲပဲဒီရက်တွေကြတော့ဟုတ်ပါလားတို့မြတ်စွာဘုရားဘယ်လိုပြောလဲဒါမကောင်းဘူးမလုပ်နဲ့ဒါကောင်းတယ်လို့ ဒီလမ်းကပဲသွားမယ်လားဒီလမ်းကလူကြီးသွားမယ်လားဒီလမ်းကနတ်ကြီးသွားမယ်လားဒီလမ်းကနိဗ္ဗာန်သွားမယ်လားရှင်းပြဆရာတဦးအနေနဲ့တပည့်ကိုရှင်းလို့ရှင်းပြမင်းတို့လုံးချင်တာလုံးငါကယ်မယ်လို့ပြောရဲ့မပြောပါဘူးခင်ဗျာအဲ့ဒါရမ်းပြောတာမှာဘာလို့မပြောလို့မြတ်စွာဘုရားဟာလားဘုရားကဗျာအာဟုဆိုတွေမလုံးနဲ့တပ္ပပါပကအာကရဏအာဟုဆိုမှသူကမလုံးနဲ့အာဟုဆိုလို့ရတော့မင်းတို့ဒုက္ခရောက်မယ် ဆရာတို့တပည့်ကိုရှင်းပြတာလေအာဟုတော့မယုံရင်လို့မကြောက်ရင်လို့လို့ရင်ခံရမှာပဲသူများအသက်တာရင်တတ်တော်မဲ့သူများဥစ္စာခိုးရင်သူများသားပြပြမရင်မရကြမှာပေါ့ဗျာလိန်ညာပြောရင်ရက်တိတာတော့ရင်ဒါလေးတော့မှမင်းတို့တော်တော်လေးလေးမဖြစ်နိုင်ဘူးမင်းတို့ ဒီငါးပါးသီလကိုတော်တော်လေးလည်းမဖြစ်နိုင်ဘူးလို့ညံ့တယ်နော်သူများတတ်တာဘာဖြစ်လဲသူများပစ္စည်းကိုရသူများသားများပြမရလိညာပြောရရက်တေလာတော့ရအယူဖြစ်မယ်ရက်တေလာတော့ဘာဖြစ်လဲအယူဖြစ်တော့ပြီလားအဲ့တော့ အဲ့ဒီလိုဘုရားရှင်းလင်းလင်းဟောတာတဲ့ခါကျတော့ဟာငါတို့ဒီအရင်မဖြစ်ချင်ဘူးအေးမင်းတို့မကောင်းတာမဖြစ်ချင်မကောင်းတာမလုပ်နဲ့အကြောင်းမကောင်းရင်အကျိုးမကောင်းဘူးလေဒီအာဟုဆိုတွေဟာဒုက္ခပေးမဲ့ဟာတွေမင်းတို့မလုပ်နဲ့တို့မြတ်စွာဘုရားတို့ဟောတာမလားဟိုဘက်ကတောင်းတာကြတော့လုံခန့်တယ်လေဒါနာပြုကြသီလဆောင်ပြုကြဘာဝနာပွားများကြလူချမ်းသာနတ်ချမ်းသာနိဗ္ဗာန်ချမ်းသာရောက်မယ်ကဲ အမှန်မကောင်းလားရောမှန်ပါဗျာအဲ့တော့အနန္တကျေးဇူးရှင်ကျေးဇူးဆလို့မကုန်တဲ့မြတ်စွာဘုရားရဲ့ကျေးဇူးကိုတစ်သက်လုံးစားတစ်ကမ္ဘာလုံးစားမကြည့်ဘူးမြတ်စွာဘုရားဟောတဲ့တရားကိုတို့ပြီးပါနေဟောနိုင်ရဲ့ဟောနိုင်ပါဘူးဗျာတစ်ဆွေလုံးတစ်မျိုးလုံးဟောနိုင်ရဲ့ဟောနိုင်ပါဘူးဗျာမြတ်မာရဲ့တရားတွေတော့ဟောနိုင်လူအစုပ်မလုပ်လို့ဝေးချင်တာလားမြတ်မာတရားတွေတော့ဟောနိုင်ဖရာပေါ်မှာဒီတရားတွေဟောနိုင်တာ အဲ့တော့မြတ်စွာဘုရားရဲ့ကျေးဇူးဟာဆောက်ဖို့မှာဟုတ်ပါဘူးဗျာအဲ့တော့မြတ်စွာဘုရားကျေးဇူးကိုကျေးဇူးတင်ပါသူရင်ဘာတဆာတရားနဲ့ဆရာပါအဲတရားနဲ့ဆရာဘယ်လိုဆရာမြတ်စွာဘုရားရှောင်းခိုင်းတာကိုရှောင်းနိုင်အောင်ကြိုးစားမြတ်စွာဘုရားဆောင်ခိုင်းတာကိုဆောင်နိုင်အောင်ကြိုးစားပွားများခိုင်းတာကိုပွားများနိုင်အောင်ကြိုးစားအဲ့ဒါတရားကျင့်တော်အပြင်တရားနဲ့ဆက်တာမလားလို့မှန်ပါပါ ရှောင်ခိုင်းတာဘာလို့ရှောင်ခိုင်းလဲအဲအဘိဓမ္မာလုပ်တော့မယ်ဟာဖះပြန်ဖះမလုပ်မယ်လို့ပြောထားတယ်ဖះကိုရိုသေသောအဖြစ်မလုပ်ဘူးမလုပ်ဘူးငါလည်းအပေအကြမထားနိုင်ဘူးအပေကြကြမှာမလားဟုတ်အဲအဲ့ဒါမသိတော့လုပ်ကြတာဘောဗျတတ္တဝါတွေတဏှာလို့ဟောဟုတ်လားအမှန်တရားတဏှာလို့ဟောတတ္တဝါတွေအပြစ်တင်တာမဟုတ်ဘူးတဏှာလို့ဟောတရားမနာတရားမလေးလာတဲ့အခါကျတော့ဆွတ်လုပ်တာပဲ သူများတက်တဲ့တကြဟဲအရှင်လားလက်တွေကြိုက်စားကြဟာသူများပစ္စည်းတွေဖြတ်စားလက်စားတွေလုံးကြနေရာတကဖြတ်စားလက်စားတွေလုံးသူများသားမရလည်းပဲရရင်ရတယ်လို့ပြင်မာကြလင်ညာပြောတာတော့ဘောထားအရက်တွေကတော့မိမတွေတော့တော့ကဲဟောပါအောင်လေအဲမပေါက်တာလို့ခံပါဗျမပေါက်တာခံပါပဲသူတိုင်းနဲ့သူကလေဘုရားသခင်နဲ့ဆိုင်ပါမလား မြတ်စွာဘုရားတနာတို့ဘုလိုတိုင်းတာတွေမလုံးနဲ့ဒါတွေလို့ဒုက္ခရောက်မယ်တို့မြတ်စွာဘုရားရဲ့ဝါဒတွေကောင်းတာတွေမလုံးနဲ့မကောင်းတာတွေမလုံးနဲ့တို့မြတ်စွာဘုရားနဲ့ဟုတ်ဝင်တိုင်းဝင်တိုင်းဝင်တိုင်းဘုရားအဆူဆူဆုံးပါရဲ့ဩဝါဒပါတိမောက်လေးရောက်ရင်တမဘာဘာသာအာကရဏကုသလတာဥပါသဗရာသာစိတ်ကပရိယောတဗနာဧတံဗုဒ္ဓနာတာလနံဝေသောဘုရားရှင်တိုင်းဘုရားရှင်တိုင်းမကောင်းတာတွေမလုံးနဲ့ ကောင်းကောင်းတာတွေကိုပြည့်တော်အောင်ကြိုးစားကြမိမိစိတ်ကိုဖြူစင်အောင်လည်းကြိုးစားကြအခုဘာဝနာဆိုစိတ်ကိုဖြူစင်အောင်ပြောရတာရောရောအဲ့တော့ကောင်းတာတွေကြတော့မလုပ်ချင်ဘူးညာတော်ဖြစ်တယ်ကောင်းတာတွေဘုရားရှိခိုးတာတို့ပရိစိတ်တာတို့တရားထိုင်တာတို့အများကျိုးဆောင်တာတို့အဲ့ဒါကြမလုပ်ချင်ဘူးမကောင်းတာတွေကြတော့လုပ်ကြအချိန်ဖြုံးတာမိမိစိတ်ကိုစင်ကြအောင်ဆိုတော့အဝေးကြီးပေါ့ဗျာအခုလူငယ်တွေတော့မှပဲ ခါတဲ့ညစ်နွမ်းနေတာများတယ်ဘာလို့တော့ဇကားတွေကြည့်တာများတယ်မလားဟိုတော့ကဒုငယ်ငယ်တော့ဇကားတွေတစ်နှစ်မှတစ်ခါတော့ကြည့်ရတယ်မလဲတွေကားတွေနဲ့သွားကြည့်ရတယ်လက်ခွဲပြင်တယ်မှာအခုကလက်ထက်ရအောင်ဆိုင်ပွဲရလက်ထက်ရအောင်အဲ့ဒါတွေပဲကြည့်တာဂိမ်းတွေဆော်လိုက်အဲ့ဒါဆော်လိုက်ဆိုတော့စိတ်တွေကညစ်နွမ်းမကုန်လားညစ်နွမ်းပါပါဘုရားစိတ်တွေညစ်နွမ်းတော့ကုသိုလ်လားအကုသိုလ်လားအကုသိုလ် အာဟုလူတွေများလို့ဘေးတွေရတယ်များနေတာပေါ့ဗျာဘလို့မှလက်ကျုံးမထုံနဲ့လူတွေကိုယ်တိုင်ဘဝအာဟုလူများအာဟုလူများတော့ငါ့ကိုထောင်းပါတဲ့ဘေးတွေယောဂဝိဒနာဘေးတွေတတ်ထန္တရတတ်တဲ့ဖြတ်တဲ့ဘေးတွေကတိသုံးမှကြာတယ်ဗျာအဘာဖြစ်လို့လဲဆိုတော့ယင်းကလောဘဒေါသမောဟတွေများတယ်လေဘုရားတရားကြတော့မလိုက်စားကြဘုရားတရားမလိုက်စားကြဘူး လူကြီးသူမကိုမယုံသေးဘူးအကုန်လုံးလို့အရက်သမားကြီးဖြစ်တယ်ကဲနောက်ပြီးတော့လည်းပဲတစ်ကလေးဆိုခုံမယ်တတ်မယ်ခုံမယ်တတ်မယ်ဒေါသအမှန်တန်ကြီးရမေတ္တာစေတနာနဲ့တယ်အဲ့တော့ဒီလိုလူတွေမှာဒုက္ခမတော်ဘယ်လိုရောက်လဲဘောပါရလားအဲ့ဒါကိုရောရတော့အဲ့ဒီဒုက္ခလွတ်ချင်တယ်သူကပြောင်းတယ်လို့ဟုတ်လားအာဟုတို့တွေကိုရှောင်ရမယ်ကုသိုလ်ကောင်းမှုတွေကိုဆောင်ရမယ် စိတ်ကိုဖြူစင်အောင်ဝိပဿနာပွားများတာဝိပဿနာပွားများဘူးပြောတော့တော့ရောအဲ့တော့ဝိပဿနာပွားများတဲ့တတိပဌာန်၄ပါးဝိပဿနာတရားပွားများလို့ရှိရင်မဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ရမယ်တဲ့မြတ်စွာဘုရားမနဲ့အားထုတ်ရင်တရားနိုင်တဲ့ခုနှစ်ရက်တွေ့ရနိုင်တဲ့အာရမောနဲ့ခုနှစ်လတွေ့ရနိုင်တဲ့အာသောမခုနှစ်နှစ်တွေ့ရနိုင်တဲ့ဟာမရောက်တာမဉ္ဇဉ်ပုံဉ္ဇဉ်မရဘဲနဲ့သိသွားတဲ့အခါ အချီးလေးပဲဖြစ်ဘူးနောက်ဘဝကြာရကဲမလားဘောင်းလားပြောပါပါဘုရားအဲ့ဒီတော့အာမခံနဲ့ဟောထားတဲ့ဟာပေါ့ဆာကြတယ်မလုပ်ရကိုယ်ကဲပဲတရားလေကိုယ်အပယ်လေးပါးမှာကဲတယ်မဲ့အကုသို့ဒုစရိုက်တရားတွေကဲတယ်မဲ့လူချမ်းသာကနေနတ်ချမ်းသာနတ်ချမ်းသာကနေနိဗ္ဗာန်ချမ်းသာကောင်းတဲ့တရားအဆင့်တဲ့ပုံမဲ့တရားအဲ့ဒါ ဟိုရွှေ့ဒီရွှေ့လည်းမလုပ်ကြအဲဘယ်ဘက်တွေရောက်တော့လဲရောက်တယ်ရဟန်းတို့ပြောတာလူလူမပြောဘူးဘေးတွေပြောတာလည်းစေကူတာနဲ့လက်ခံတဲ့ဘာအဲ့ဒါလေးရှောင်းတော့အဲ့ဒါတို့တော့မဆိုင်ဘူးအဲ့လိုတော့ချိန်ပုံလားအဲ့ဒါတော့မဆိုင်ဝိပဿနာရွှေ့ဉာဏ်ဉာဏ်ဆန္ဒပညာဘုရားမရဘူးလားမရပါဘူးသူဆိုင်ရာဆိုင်ရာပညာပါလို့ပြရတော့အကုန်ဖြစ်ရမှာဘုရားရှိခိုးရဖြစ် 天生个白，没办法，那我们这生个嘛，咯。每年生日每年碰见伢佬多呀，好啦好啦。每年碰见伢佬，谁不一样啦？谁不一样？每年碰见伢佬，比如说就讲咯，买萝卜不讲咯，耍钱不讲咯，每年碰见伢佬。哎，每年碰见伢佬，我说啦，水洗呀的，水打呀的，看一看，这家妈咋吧？这家妈咋吧？每年碰见伢佬，把眼睛咧。 တရားအားထုတ်တယ်ဆိုတာတခါတည်းနဲ့ထူးထူးခြားခြားဖြစ်လာတာမဟုတ်ဘူးတရားအားထုတ်တယ်ဆိုတာမတိမတာမတိမတာအမှတ်တမဲ့ဆိုဘာမှမဖြစ်တယ်လို့လောက်တာလောက်နေရတယ်ကွာတခါလာလဲလာလဲကျန်လိုက်ကြတယ်ခဲလိုက်ချုပ်ရတခါလာလဲလာလဲကျန်လိုက်ကြတယ်ခဲလိုက်ချုပ်လိုက်တခါလာလဲကြတယ်လို့လာလဲကျန်လိုက်ကြတယ်ခဲလိုက်နဲ့ချုပ်လိုက်ရတယ်ဒါတော့တရားရမယ်မထင်ပါဘူးဖြစ်တတ်တယ်တော့ရောဒါတို့လည်းဖြစ်ခဲ့တာပဲဖြစ်တတ်တယ်ဖြစ်တယ်အဲ့ဒါအားမငယ်နဲ့အားမငယ်နဲ့ ရှေ့ကဒီလမ်းကိုသွားမှုတဲ့ဆိုတော့ဆရာကောင်းမိကောင်းဆူကောင်းလို့တယ်တပ္ပဝိတ္တတန်တေဝဒီလမ်းလျှောက်မှုတဲ့ဆိုကဒါတွေတွေ့ဖို့လေဒါတွေတွေ့ဖို့လို့ဘယ်လိုအားမနဲ့နဲ့ဆက်လို့ရောက်တယ်သူရောက်မှုတာဟုတ်ဟုတ်လားမလားအဲတော့ဒီတော့အချိန်မီသေးတယ်နော်ကျိုးသားလို့ရဟုတ်လားငါငယ်တယ်ဆိုပြီးတော့မပေါ့နဲ့ကြီးတဲ့သူကလည်းငါကြီးတယ်ယောဂများတယ်ဆိုပြီးတော့အားမနဲ့နဲ့ နေပဲကြီးကြီးကြိုးစားရမှာပဲနေပဲကြီးကြီးမကြိုးစားရမရဘူးမရဘူးဘယ်တော့မှမရဘူးတစ်သလုံးမရဘူးမကြိုးစားတဲ့သူကရောက်တော့ပေါ်တော့တဲ့ဝိจิตတားကြီးတော့လုပ်တဲ့သူကတော့မေတ္တာဘုရားဘယ်တော့မှမရဘူးမှတ်တာအဲ့ဒါကျိန်းတွေပဲဝိจิตတားကြီးလည်းမရဘူးတရားတော်ကစိတ်ပါဝင်စားရမယ်ဒါကိုပြောတာလောကီအတန်းလေးအောင်ဖို့တော့မစိတ်ပါဝင်စားတာစားကျက်တဲ့ပုံမှာစာမွေးအောင်တယ်မလား အဲအပြောပါလိုက်စားတဲ့ပုံကိုယ်အောင်မများတော်အဖြစ်များတော်အဖြစ်ပေါ့ဗျာဟုတ်တယ်မလားအဲ့တော့တဲ့တဲ့ကိုဉာဏ်နဲ့ပါရဖို့ဘုဒ္ဓံလုံးကဘာမှာရှိတဲ့ပညာတွေအားလုံးကမှဝိပဿနာပညာမဲ့ပညာအဖို့တန်လုံးကျန်တာတွေဘာတွေပဲဖြစ်ဖြစ်မဲ့ညာဘုံညာနဲ့ဘာမှဆိုင်ဘူးဝိပဿနာကမဲ့ညာဘုံညာရတာမလားအဲ့ဒီကျန်တာတွေကအလုံးရမယ်လာကရမယ်ပတ်စာရမယ်အိမ်တော်ရမယ်ဒါပဲမဲ့ညာဘုံညာလုံးမရဘူး မင်းရဲ့ပုံစံရမယ်ဝိပဿနာဉာဏ်ဆိုတာဒီတတိပဋ္ဌာန်လေးပါးကိုပွားများရင်မကြခင်ကတနေ့လောက်ဆိုရတယ်ဟုတ်လားဇက်တိုက်လို့ဇက်တိုက်လို့ခေါင်းရတော့လို့ဘုရားပြေတော့ရအောင်ပေါ့ဗျာအဲ့ဒါရနိုင်တဲ့အတွက်ရောရုံပြောတာနော်ရောရုံငါလောက်ရမထူပါဘူးကွာနာရာနာရာပဲရှိတာဘာမှလည်းမထူပါဘူးအားမနဲ့ရောရုံထူတာကိုသိပါမသိလားဆရာသမားကသိတယ် ဘာတို့လဲတဲ့ယောဂီတို့စဉ်းစားကြည့်တယ်ယောဂီတို့ဆွေမျိုးတွေထိုင်ခိုင်းလို့ရရလားမရပါဘူးဗျာယောဂီတို့ထိုင်တယ်နှစ်နဲ့ချိန်ထိုင်နေမှာအဲ့ဒါမထူးလားထူးပါဗျာကောင်းမြတ်တဲ့အလုပ်ကိုလူတိုင်းမလုပ်နိုင်တဏှာရောမလုပ်နိုင်မင်းတို့တနေ့မပြောနဲ့တဏှာရောမလုပ်နိုင်ဟောတယ်ကောင်းတယ်အေးဆိုပြီးတော့တတ်တာတတ်တာဆိုထွက်ပြေးဘယ်သူမှမလုပ်ဘူး မင်းတို့လောက်ပြီလားနှစ်နဲ့ချီလို့10နဲ့15နဲ့20နဲ့30နဲ့30နဲ့40လောက်လို့မလားအဲအဲ့ဒါကိုကသူတော်ကောင်းတရားကိုတည်ခြင်းခံပြီးလုံနိုင်တယ်ဆိုတာမလုံနိုင်တဲ့သူများစာလိုက်လို့ရှိရင်မထူးကြဘူးလားမင်းတို့နေတိုင်းနေတိုင်းရတဲ့ကုသိုလ်တွေအခု10နဲ့15နဲ့ရှိပြီတင်းနဲ့တုံးနဲ့တွေ့ထားလို့ရပါ့မလားမရပါဘူးဗျာကုသိုလ်တွေအများကြီးရတယ်တည်ရင်ကောင်းတဲ့နေရာရောက်ဖို့များတယ် နှလုံးသွင်းမှရလေမှန်ပါဗျာနှလုံးသွင်းမှပြီးတော့ငါကြောင်းတော့ပတ်စံတွေဟိုနာခွန်ထားတယ်ဆိုတော့တရားပြည့်ပြန်တာအဲ့ဒါနှလုံးသွင်းမှရအိစ္ဆဒုက္ခအနတ္တနှလုံးသွင်းမယ်ရှုမှတ်မယ်ဆိုရင်နတ်ပြည်တော့ကျဲနေတယ်ကျဲနေပဲကျဲမြေကြီးလက်ခလွယ်လွယ်ပဲတို့နတ်ပြည်အောင်တော့ကျဲနေတယ်ဘာဖြစ်လို့လဲနင့်နဲ့ချီလို့လားလေဘောပါရလားပါပါရဗျာအဲ့ဒါကြောင့်မလို့ယောဂီတို့စိတ်ရှိစိတ် ကောင်းမြတ်တဲ့အလုပ်တို့မြတ်စွာဘုရားအလောင်းကြီးပါတို့မြတ်စွာဘုရားအလောင်းလဲတင်ခြင်းတဲ့ကဘာတသိအားထုတ်မှာဘုရားဖြစ်တယ်ခဏလေးလို့လည်းဘုရားဖြစ်မှာဖြစ်ပါဘူးဘုရားအဲလဲတင်ခြင်းတဲ့ကဘာတသိတော့လဲတော့ဘဝတယ်မဟုတ်တို့ကဒီတဘဝရဲနဲ့ဘယ်နဲ့ဘုရားရတယ်မြတ်စွာဘုရားရဲ့ခြေသူကြောင့်လေအဲ့တော့ရှေးသူတော်ကောင်းကြီးတွေနှစ်ပေါင်းများစွာလုပ်သွားတို့ကအခုမှမတ္တကလောက30 40လောက်ရှိသေးတယ်လောကျော် ဟုတ်တယ်မလားအဲ့ဒါကိုပဲတခါတည်းကြီးများကိုယ့်ကိုကယ်တင်တဲ့တရားကိုကြီးများတယ်လို့တရားများသွားပြီဟုတ်တယ်မလားကြီးများတယ်ကြီးများတယ်ဘာဖြစ်လို့ညာဖြစ်လို့နေမကောင်းလို့ခေါင်းမှုလို့ပိုက်တာလို့ဟာကြီးရတော့အများတကယ်နေမကောင်းတာကိုမပြောပါဘူးနော်ကျမကြီးကတကယ်နေမကောင်းတဲ့သူမပြောပါဘူးတကယ်နေမကောင်းတာမဟုတ်ပဲနဲ့တရားအားမထုတ်ချင်လို့ရောက်တော့ပေါက်တော့လောက်တာ အဲ့ဒါကြီးများတာမလားဘာလားအေးကြီးများပါဗျာကြီးများရင်အဲ့ဒါသန္တရာလေတယ်လို့ပါလားကြီးများတာသန္တရာလေလို့ရှိရင်ဒုက္ခတွေများအောင်လဲအဲခုပဲကြည့်ပါလားယောဂဘုံတွေကဟိုတော့ကြဖြစ်ပြန်ပြီတော့ကြဖြစ်ပြန်ပြီအာတော့ကြဘယုတ်ကိုဖြစ်ပြန်ပြီအာတော့ကြဘယုတ်ကိုဖြစ်ပြန်ပြီပထမဘဝဆက်တဲ့ဒုတိယဘဝဆက်တဲ့ဟာဘုတ်ဘုတ်ဘုတ်ဘုတ်အမျိုးမျိုးဖြစ်နေတာပဲအဲ့ဒါဘာဖြစ်လို့ဖြစ်တာလဲဆိုတော့လောဘဒေါသမောဟတွေလေ ဒီတသရာကြီးလည်းကျင်တယ်လောဘဒေါသမောဟသမားတွေနဲ့ပဲတွေ့မှာပေါ့ဗျာအဲဘုရားရဟန္တာလည်းတခါတရံမှတွေ့ရတယ်ဟုတ်တယ်မလားလောဘဒေါသမောဟသမားတွေနဲ့တွေ့ဒုက္ခများဘူးလားဗျာအတန္တရာလေရာတန္တရာရှည်ခြင်းတဲ့ပုဂ္ဂိုလ်ဒုက္ခရောက်ခြင်းလို့ပေါ့ဟုတ်တယ်မလားမဘုခေါမလည်းဘေးနဲ့တွေ့ခြင်းလို့ယောဂမျိုးစုံကုမရတဲ့ယောဂတွေတွေ့ခြင်းလို့ ဓာရီစံတွေတဏှတ်တွေနဲ့သိခြင်းဟုတ်အဲ့ဒါသာသနာလေခြင်းတဲ့ပုံကမှားတာဘောပါရလားအဲ့အန္တရာရဲ့ဒုက္ခဘေးရအန္တရာယ်ကိုဉာဏ်နဲ့ကြားကြနာနာရှင်းခြင်းနှလုံးသွင်းပြီးတော့စိတ်ရှိရအော်ဒီဒုက္ခတွေကလွတ်မြောက်ဖို့အတွက်ငါတို့အခုအားထုတ်နေတယ်ချက်ချင်းကြီးမရဘူးလေရကိုရ သူတော်ကောင်းတို့ဘယ်ပဲဆိုင်တယ်အခုဆိုင်တယ်အခုချိန်ချင်းတည်းဒီပါသိပါဘူးဒီဘုမသိဘူးသူပါလာတဲ့အတိအလကားဒီခုဆိုင်ဘူးမသိဘူး၃လလောက်ကြာမှသိတာမလားအဲအခုတော့တဖဲတဖဲခိုင်းကူတာတွေပါလေမြန်မြန်ဆန်ဆန်သိတယ်ဟိုတော့တော့မကောင်းတော့အဲ့တော့အဲ့ဒီလိုချက်ချင်းမသိဘူးကိုယ့်ရဲ့လူကိုယ့်ရဲ့ကြီးမတော့အောင်စောင့်ရတယ်အဲ့ဒီလိုပဲဝိပဿနာနဲ့ချက်ချင်းပြီးတော့ဟုတ်တိုင်းတော့မရဘူးရောဟုတ်လား တဲနိခါရတဲ့တဲနိခါအချိန်ပေးပြီးတော့ရှုမှတ်ပွားများတော့မှအော်ဒီလိုရှုမှတ်ရတာကိုကိုယ်စရကိုယ်ဝါဒနာနဲ့ကိုယ်ရှုနေတဲ့ကိုယ့်အကူပေါ်လာဖရာကြတဲ့တော်ကတော့ဖရာဟောတယ်မေတ္တာရှုညတော်ပြရှိတော်ကလေအဲဆုလဘာလို့ဆိုရင်ဟောဝါလိပြီးတယ်ဟာတော့ဟာတော့ရှုအဲ့ဒါရှုရှိဘကမျက်နှာမူဘူးအဲ့ဒါလေးပေါ်တယ်ဖရာကြီးတော့ဖရာပွေးလိုက်တော့တားရတယ် တို့ဘူးကဘုရားမရှိတော့ဘူးတက်တော့တခြားအဲ့တော့ကိုယ်စရိုက်ကိုယ်ဝါဒနာနဲ့ကိုယ်နဲ့ကြိုက်တဲ့ကမ္မထာအာတော့ပါများရဲ့သဘောပေါက်ဟုတ်တယ်မလားဟုတ်ဘူးမိတိုက်လို့ရပါမရပါဘူးရောရရှိမှမပါများတော့တချို့ကဖောင်းဝင်မှလို့ကောင်းတချို့ကထိုင်ကြည့်မှလို့ကောင်းတချို့ကဝေဒနာလိုက်ရတာကောင်းတချို့ကြတော့စိတ်ရှုမှတာထိပြီရောက်တဲ့တယောက်သူက အဲအခြေခံအရေးကြီးတာကာယ ानु ပဒနာအစားနော်ယောဂီအဲကိုယ်မူရဖြစ်တိုင်းမှာမှန်သွားရှုရပြီဟောတာပိတာပဲဖြစ်ဖြစ်အဓမ္မရောဘုရားထွက်တာမအောင်လို့ဖောင်းတဲ့ပြည်နဲ့ထိုင်တဲ့ထိတဲ့ထိုင်တဲ့ထိတဲ့ထိုင်တဲ့ထိတဲ့ရှုမှအထိုင်နဲ့ထားတယ်သွားရလဲသွားတယ်ရက်ရလဲရက်တယ်ထိုင်ရလဲထိုင်တယ်အဲ့ရလဲအိတ်တယ်ကိုယ်မူရရှုလိုက်ရှုလိုက်ရှုမှလို့ရှိရင်စိတ်ကအဝေးပြေးပါဘူးမပြေးပါဘူးဒီခန္ဓာကိုယ်မှာပဲစိတ်ကရောက် ဟာတာဘယ်မှာစိတ်ရောက်ဖို့လွယ်ပါ့မလဲလွယ်ပါဘူးခင်ဗျာဘယ်လွယ်မလဲစိတ်ကရောက်ပြေးနေမလားအဲဟာတာဘယ်မှာရောက်ကိုယ်ကိုယ်ကိုယ်ကိုယ်ဆိုင်ဆိုင်ဆိုင်ထိုင်နေထိုင်နေထိုင်နေထိုင်နေထိုင်နေဟာတာနဲ့ဒါနဲ့ဒါနဲ့ကိုင်းနဲ့ကိုင်းနဲ့ကိုင်းနဲ့ဝေဒနာအောင်လည်းနဲ့သွားအယောဂီတို့ဝေဒနာကိုရှုမှတ်တာဟာဝေဒနာကြောက်အောင်ရှုမှတ်တာလားသိအောင်ရှုမှတ်တာသိအောင်ရှုမှတ်တာပါဗျာအဲ့ဒါအရေးကြီးတယ်အဲ့ဒါအရေးကြီးတယ်ရည်ရွယ်ချက်မှားသွားမှာဆိုလို့ သူကသူနာရာကျင်တာပျောက်ပျောက်မပျောက်ပျောက်ကိုယ်နဲ့မဆိုင်ပျောက်ချင်ပျောက်မပျောက်ချင်လေကိုတတ်နိုင်တော့မှတ်ပါဟုတ်တော့မလားဝေဒနာရဲ့သဘောကိုဒီအောင်ဒီအောင်ဒီအောင်ဒီတေချာချာမှတ်တာပါတချို့ကဘုံမသိပါဘူးဝိဒါပြောင်းအောင်ရှိလိုက်ပါဒါမှပြောင်းသွားပါအေးပါဘူးပဲပြောင်းသွားရွေချက်တွေမှားဘူးသိအောင်ရှိနေတဲ့သူ့ဘာသူအရှင်ရလို့ပြောင်းတာပြီးမရှိဘူးတော့ဟုတ်လားဟောသိအောင်ရှိ ရောက်ရောက်နေနေစဉ်းစားကြည့်တယ်ဘာဖြစ်လို့သိအောင်ရှိပါဝေဒနာမြဲတဲ့သဘောလားမမြဲတဲ့သဘောလားဝေဒနာချမ်းသာတဲ့သဘောလားဆင်းရဲတဲ့သဘောလားဝေဒနာအဆိုးရတဲ့သဘောလားအဆိုးမရတဲ့သဘောလားအဲ့ဒါသိအောင်ရှုမှတ်တာရောယူဟာဒီကဒုက္ခဝေဒနာလည်းရှိသေးတာပဲစားကောင်းတော့ တော့ဘူးလားအဲပြတ်သွားတော့မှန်တော့ဒုက္ခဝိဒနာပြတ်သွားတော့ဒုက္ခဖြစ်ဘူးလားဗျာအေးဟဲ့လားပြက်ပြက်ပြက်ပြက်ပြက်ပြက်သွားတာပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်သွားတာအော်ဘယ်ဟောင်းကအစိုးမရပါလားလို့ပိုင်ပိုင်နိုင်နိုင်သိအောင်ယောက်ျားမိန်းမအဆုံးမရတာပြောတာမဟုတ်ဘူးပြည့်တယ်ကြီးနော်ဘာအဆုံးမရဝေဒနာဝေဒနာဝေဒနာ 阿苏米亚来。为了那阿苏米亚来，我第二路速度赛赛修马达，为了那标号修马模糊，标标嘛标标标段嘛标段国内不赛路，要有人来一辆来一辆一台来一辆一辆一台标标嘛标标嘛标路宽嘛标不齐。 မပြောက်လို့ဘာမှအပြစ်မရှိဘူးဘာအပြစ်ရှိလဲမရှိမမပဲနဲ့စိတ်တွေကြမ်းလွင်နေအပြစ်မရှိဘူးလားလို့ယောဂီတို့ထိုင်ပြီးတရားရှုပါဆိုတော့တချို့ကထိုင်ပြီးစိတ်ကိုရင်ထိုင်တော့ထိုင်နေတာပဲဘုဒ္ဓခလေးတဏှာကြီးပြအောင်ထိုင်တာပဲတော့ပေါ်တာမရှိဘူးစိတ်ကိုရင်ဟောအတိတ်တော်ဟာတွေကိုစပြောက်ပြန်ဟောအနာဂတ်ကိုကြော်ပြီးတော့ဘာလုပ်မလဲဘာလုပ်မလဲဘာလုပ်မလဲဘယ်သွားမလဲဘာလုပ်မလဲ အဲ့တော့ဒီဝေဒနာကိုရောက်ပါတော့အဲ့ဒါဒူလာဆွဲပြီးတော့သိပဲအဲ့ဒါဘာတရားမှလည်းမဟုတ်ဘူးသဘောပါရဲ့လားအဲမင်းတို့ထိုင်ဒူလာဆွဲပြီးတော့အဲ့ဒါကိုပြောတာတို့ပေါ်ရပေါ်ရရှိမှတ်တဲ့ပုံကဒူလာဆွဲဆိုသိသိတရားနဲ့သိနိဗ္ဗာန်ရောက်တယ်လို့အနည်းဆုံးတော့ပြောရတယ်ဘာဖြစ်လို့လဲပေါ်ရပေါ်ရရှိမှတ်နေရမလားမှန်ပါဗျာသူတချို့က စိတ်ကူးမရင်လည်းမှတ်ပါမှတ်ပါပြောတာထိုင်ပြီးစိတ်ကူးရင်ထိုင်ပြီးစိတ်ကူးရင်တော့ဘာထူးပါလဲအပြင်မှာနေတာလည်းဘာထူးပါလဲထူးပါမလားထူးပါဗျာဒီမှာဈေးရောက်တဲ့သူလည်းဈေးရောက်ရင်းနဲ့စိတ်ကူးရင်ဟာအပြင်မှာလုံရင်းကြရင်လည်းစိတ်ကူးရင်အိမ်သာတက်တာတော့စိတ်ကူးရင်လည်းမလားစိတ်ကလွဲ့ခါလဲမိကိုယ်တော့လွဲ့လူတွေရဲ့စိတ်ဟာလေဘုဒ္ဓရှင်ဘုဒ္ဓရှင်တွေကိုပြောနေတယ်တရားမတတ်တဲ့ဘုဒ္ဓရှင်တွေ ယောဂီတို့စဉ်းစားတာတော့မှပဲရှုမှတ်စားပါရှုမှတ်စားပါခဏခဏမပြောဘူးလားပြောပါတယ်ခင်ဗျာအဲလိုက်တာတဲ့သူတရားရမှာပေါ့ဗျာမလိုက်တာတဲ့ယောဂီကတော့မရဘူးစဉ်းစားတယ်ရှုမှတ်စဉ်းစားတာအနည်းဆုံး10မိနစ်တော့ကြာဟုတ်တယ်မလားမှန်ပါဗျာ10မိနစ်ဟာအမတန်အဖို့တန်ခုနေရတော့တဏှာရလည်းလကားပါအောင်သုတိကကျွေတေကကြီးမှာတစ်စက္ကန့်တစ်စက္ကန့်တန်ဖို့မဖြတ်နိုင်ဘူးနော်ယောဂီမှန်ပါ ဒီတစ်ဆက်ကနှစ်ဆက်ကမှနှလုံးသွင်းမှအနတ်ရောက်တယ်ဒီတစ်ဆက်ကနှစ်ဆက်ကနှလုံးသွင်းမှအပယ်ကြတယ်ဟောလို့တောနာယဟန္တာအရှင်မြတ်ကြီးရဲ့အဖေသူ့အဖေကမုတ်ဆိုးကြီးမုတ်ဆိုးကြီးကိုခေါ်တဲ့အဖေဒကာကြီးဒကာကြီးအသက်ကြီးပြီ80ကျော်နေပြီဒကာကြီးမုတ်ဆိုးလို့နေနဲ့တိတ်အပယ်ကြသွားလိမ့်မယ်အဲဒါကြောင်းလို့လားကြောင်းမှလာပြီးတော့နေပါအာမလာနိုင်ဘူးမကြမ်းမရကောင်းနေအောင်ပဲလာနိုင်ဘူးလာနိုင်ဘူး အဲမိုးဆိုးလို့နောက်90နာရီ80လောက်ဖြစ်လာတဲ့ခါမတတ်နိုင်တော့ဘလို့မှတားကောင်တွေမလိုက်နိုင်တော့အဲ့တော့မှတော်တော်ကြီးပေါ့ဗျာအဲ့ရောက်လာတော့အိမ်မှာသူပွေ့ပေးထားတာတော်နာရဲ့အဖေရလားအဲ့တော့သူတက်တက်လုံးတစ်ခါတည်းနဲ့ရုံကောင်ကြောင်လိုက်တမင်တွေလိုက်ပြအကုန်လိုက်ပြထားတာလေသုတိပြည့်ကြီးတရားလေးတော့ပေါ်တာပေါ့ဗျာဟာတမင်တရားထွက်ပြတော့ကလိုက်အားလုံးတော့တစ်ခါကံကာမနမိတ်ဂတိနမိတ် ကာကမနဝေကရိဂရိမဲ့ကြဘာဝဒေအိုဒီခွန်းနေကြီးတွေပေါ်လာဟာလူကဘောင်လူကဘောင်ငါ့မှာခွန်းနေကြီးတွေလာဆွဲတယ်လူကဘောင်ငါ့ခွန်းနေကြီးတွေလာဆွဲတယ်သူဘောဆိုးလို့ခါတာလေအဲ့ဒီမှာသူတာယဟန္တာဆိုတော့သိတယ်ယဟန္တာဟာငါဘယ်လိုမေးမပေါင်းဘူးလဲလို့လဲကြတော့မယ်ကိုရင်တို့ဘာတွေခုခိုင်းဘာတွေဖက်ကိုရင်တွေဘာတွေခုလည်းမဖာပြီးတော့မှဦးဇင်းကြီးဦးဇင်းကြီးဒီမှာဦးဇင်းကြီးဒီဘာတွေနဲ့ဖះအောင်ပူတော့ဖះအောင်ပူတော့မသေးသေးဘူးဗျာလား ငါဥပဒေမပေါ့ဘုရားကိုဘုရားကိုဘုရားကိုပူဇော်နေတော့ရှိတယ်ဦးဇင်းတို့ဖဲဖဲဖဲတယ်မင်းတို့မိတို့တွေလားနေဖဲဖဲတယ်နတ်သမီးတွေလားလားလားမင်းတို့မိတို့တွေလားနေဖဲကြဖဲကြဖြတ်ဆိုသိတော့လက်ပြအောင်ပေါ့ဟလားသုတိပြတဲ့တရားဒီမှာတစ်စက္ကန့်20စက္ကန့်အမတန်ဘုဒ္ဓတယ်နော်ဆိုလို့အဲ့တော့ရောရောအခုမသေးခင်မှာဒီ7မိနစ်ဟာအမတန်မို့မရှိဘူးလားအဲ့ဒါသုံးစားရမှတ်ပါဆိုများသောအားဖြင့်မမှတ်ဘူး မှတ်တယ်မမှတ်ဘူးဆိုတာကြည့်ရင်သိတယ်ဘယ်ယောဂီကမှတ်စားတယ်ဘယ်ယောဂီကမှတ်မစားဘူးဆိုတာတို့လျှက်စက်တွေမပြတ်တတ်ဘူးစက်တွေမပြတ်တတ်ဘူးမှတ်တာမမှတ်တာတော့တိတိကျကျသိတယ်အဲဘူးဘူးဘူးဘူးနဲ့စားပြီးတော့ပြန်သွားတာပဲအမှတ်ပါရလားမှန်ပါပါဆရာသမားကနားထောင်အောင်ရောက်ရဲ့မှန်ပါပါအဲနားမတော်တရားမရဘူးပေါ့ဗျဒီဒီအရွယ်တွေကဒုံးနေကြရမယ်အရွယ်တွေမဟုတ်ဘူးပြောတယ်နားတော်နားမတော်တရားမရဘူးဒါပဲမှန်ပါ ကိုလောက်ရင်ကိုရမှာပဲကိုမလို့ကိုမရဘူးမြတ်စွာဘုရားရဲ့တရားတော်ဒီတိုင်းပဲလေကိုလောက်မှာကိုရတာမလားဒါနလည်းကိုစေတနာနဲ့ပြုအဲ့ဒါနာကိုရမှာသီလဆောင်ကိုရမှာဘာဝနာပေါ်ကိုရမှာဘောဇာတာနဲ့ဘယ်လိုတွေ့ပြောရပါမရပါဘူးဘောဇာတာနဲ့ရောင်းတော့မောင်းတော့တဲ့အချိန်ထုံးတဲ့ပုဂ္ဂိုလ်တွေအချိန်ကိုတာဖို့ထားဖို့များသွားပဲဒါကတော့မရင်ကျက်သေးလို့မရင်ကျက်လည်းရစ်ကြအောင်လုပ်ရမယ်ဘာလို့ကြိုးပြန်တဲ့ဒိဋ္ဌာမလား ရောဤတို့အတိပဲငယ်ငယ်လေးတော့သိတယ်မလားအဲ့တော့တို့ဒီမှာငယ်ငယ်ရွယ်ရွယ်မကတော့လူကြီးတွေကြီးပဲ60ကျော်90ကျော်တွေကြီးပဲမသိနိုင်ဘူးလားသိနိုင်ပါရဲ့သားနဲ့အချိန်ကြာဖို့မထားတာလိမ္မာလိုလားမိုက်လို့အဲမိုက်ပေါ့မိုက်အဲဒုက္ခရောက်မှာပဲအချိန်ကြာဖို့ထားစာကြက်တဲ့လူတွေကစာအုပ်ဒလဆက်ကြက်ရသုံးမှသွားတော့စာမကလေးတင်သွားစာကြက်ရအတော်ရတဲ့တော်ရပါတဲ့စာကြက်မကြက် တရားထုတ်တဲ့သူကလည်းအိတ်မပြောမချင်းတောက်အောင်အားထုတ်ရဓမ္မတရားရမှာဘောဗျာအဲသူလိုပေါ်လိုပဲဝိညာဉ်တန်းကြီးလေးတောင်းလို့ဖောက်ပါသွားအားထုတ်လို့တရားရမှာမရဘူးမရဘူးကုသိုလ်ပဲရမယ်တရားတော့မရဘူးထူးထူးခြားခြားတရားရဖို့မရဘူးမှတ်ထားရတာတို့ရှေ့ကွာထားတယ်သုံးစားလည်းမှတ်တာပဲရေတော့လည်းမှတ်တာပဲကြောင်းပြန်တော့ပြန်တော့မှတ်တာပဲအခန်းနဲ့ပက်လက်လည်းပက်လက်လည်းမှတ်တာပဲ တောင်းလျှောက်မှတ်နေတာပဲတခါလေဘလူနဲ့မှလည်းဘောတို့ကဖုံးလည်းမရှိပါဘူးဖုံးဘာမှမဆက်ဘူးဘလူမှလည်းမပြောဘူးကိုကမှတ်တယ်တောင်းလျှောက်မှတ်မာမာဝိုင်းလာလည်းမှတောင်းလျှောက်မှတ်ဟလာမှတ်တော့မှတ်တယ်တိုးတိုးတိုးတိုးလာဒါတော့မှတလားဘွဲမှာဘာမှမသိတာနောက်တလားဘွဲကြတော့မှထူးထူးခြားခြားဖြစ်တယ်အတော့မှဒါပဲတခါလေတော့မှတဲ့အခါကျတော့လူပေါင်းတစ်ထောင်လောက်ရှိတယ်ရိတ်တာလူပေါင်းတစ်ထောင်ရှိမှလည်းလို့ချင်းငြိမ်ချင်းမှတာပဲတခါလေ ဘယ်နာအမှန်နဲ့ဘာမှမသာတော့စီစီစီစီစီစီစီစီစီစီရေရွေးနဲ့ပါသွားထိုင်နေတယ်စီစီစီစီစီစီစီစီစီစီစီစီစီခါခါလေးကြောက်အောင်ကြောက်ပါလားတီလုံးအားကြီးအဲ့လိုဖြစ်တယ်ရောတကယ်လို့ဟဲ့လားအဲရေရွေးနဲ့ပါသွားထိုင်နေတယ်ဘေးနားမှာနောက်တော့မှပြန်ဖွင့်ကြတော့ဘေးနားမှာလူတွေအများကြီးပဲဟူးတဲ့တကယ်ဒီပါဠိရတယ်ဘေးနားမှာတယောက်မှမရှိဘူးဘလို့မှမရှိတော့ ကိုယ့်ဘုံကိုလည်းဘုံကြီးမှလည်းမသိတော့ယောက်ျားလားဘုံကြီးလားဘာဘာမှမသိတော့သိတာပါလေသိစိတ်ကလေးပဲသိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်သိတယ်အရူပါဇန်ဘောလို့ထားပါတော့အဲ့ဒါလေအဲ့ဒီသဘောမျိုးလို့ဖြစ်တယ်အဲ့ဒါရောယူလို့တရားရှုမှဆင်ခြင်လို့ပြောတာဟာတရားရှုမှလို့ရှိရင်ပဝန်းကျင်မှာတော့သူစူလာကြတာဘာမှမပုံဆိုင်ဘူး ဘာမဘာအရေးခဲနေပါလဲစိတ်လည်းမဝင်အောင်ကိုယ်လိုပဲကိုယ်လိုကိုယ်လိုကိုယ်လိုတရားထုတ်တတ်တာဟုတ်တယ်မလားအဲဝေဒနာကိုရှုတဲ့အခါမှာရောရင်ပြောင်းအောင်ရှုရလားသိအောင်ရှုသိအောင်ရှုတဲ့အခါမှာတဲသိခံရတယ်တဲသိခံနိဗ္ဗာန်ရောက်ပါဟုတ်လားတရားရှုမှတ်တဲ့အခါမှာတဲသိခံပါရောရင်အပြင်တဲသိခံတာတော်သေးတယ်သူကကိုယ်ဆဲတယ်မဆဲပဲနေတယ်တဲသိခံတယ်သေးတယ်တော့တော့ တော်တော်တို့အတင်းဖြစ်ပြောတယ်ကြာတိုင်းကြီးခံတယ်ဒီနာရာကျင်တာကိုတိုင်းကြီးခံနိုင်ဖို့မလွယ်ဘူးတော်ရော်ကဲရောရောကြံဖွင့်တာဘာဖြစ်လို့တိုင်းကြီးခံနိုင်ဝေဒနာပိုတိတာဘောရောတိတဲ့တိတိတဲ့တိတိတဲ့တိရောရောစာတအုပ်စာတပုတ်ကိုဥပစာတပုတ်အကြောင်းပြထားတယ်ဥပမာဆိုတော့ရောရောက ဒီအခုချိန်မှာယောဂပိုးတွေဖြစ်နေတယ်ကိုဗစ်ပိုးတွေပါပိုးတွေညာပိုးတွေအဲ့ဒီအကြောင်းကိုဖတ်ကြည့်တစ်ခေါက်တည်းဖတ်တာနဲ့ရတနာသိပါမသိပါဘူးဗျာနောက်ခေါက်ဖတ်တော့ပိုမသိဘူးလားသိပါဘူးဗျာသုံးခေါက်ဖတ်တော့လေးခေါက်ဖတ်တော့ကြာကြာဖတ်လို့ပိုသိတယ်အပေါ်ရလေးတွေဆိုဩဒါလက်ကြောင့်လက်ရောက်သွားတယ်လက်ရှိကြတယ်တော့မသိဘူး ထက်ကတက်ကတက်ကတက်ကဖတ်တော့မှအော်ဒါဘယ်လိုကာကွယ်ရသူဖြစ်လာရင်ဘယ်လိုလက္ခဏာဖြစ်တယ်အဲ့တော့မာစီတွေတောက်အောင်စသည်အဖြစ်သိတရားတွေအများကြီးသိတယ်ထက်ကတက်ကတက်ကတက်ကတက်ကတက်ကတက်ကတက်ကဖတ်တော့လေအဲ့ဒီလိုပဲတဲ့အဲ့ဒါတွေကိုသိရတော့လောလောဆယ်လောကီအတွက်ပေါ့ဗျာတော့ကိုဝိရဒာကိုသိတာကဝိရဒာနိဗ္ဗာန်တကားဖွင့်တဲ့တော့လေအခန်းတကားတစ်ခုပိတ်ထားတာတော့ကြီးနဲ့ပိတ်ထားတယ်တော့လောက်ကြီးနဲ့ပိတ်ထားတော့ရှင်ဖွင့်လို့ရတယ် ဟုတ်တယ်မလားတော်ကြီးကတော့ကြည်ကြည်ရတော့ကြည်တော်ကတော့လည်းကိုယ်လိုက်ပွက်မအောင်လားအဲဝေဒနာနိဗ္ဗာန်တကားဖို့နဲ့တော့ကျေးဇူးတော်ကြီးချမ်းမြေ့ဆရာတော်ဘုရားကြီးဟာလားဘာဖြစ်လို့လဲဆိုတော့ဝေဒနာကိုတဲသိခံတယ်ဝေဒနာကိုတဲသိခံတော့အဲ့မှာသိတရားတွေပါလာဝေဒနာကိုစဉ်းစားကြည့်တာရောဒုက္ခပဲဖြစ်ဒုက္ခပဲဖြစ်ဥပ္ပခါပဲဖြစ်ဝေဒနာဘာသစ္စာဒုက္ခပဲ တယ်အဲ့လိုသိရပြောပြီးတော့သင်ထားတာဒီနေရာမှာသုံးဝင်တာဒုက္ခသစ္စာကိုသိတဲ့သိသိတဲ့သိသိတဲ့သိသိတဲ့သိသိတဲ့သိတာမြတ်စွာဘုရားစကားနားထောင်မရဘူးလားနားပါပါဘုရားဒုက္ခသစ္စာမရင်ကြီးရဒုက္ခသစ္စာကိုပိုင်းခြားသိရမယ်ပိုင်းပိုင်းနေနေသိရမယ်ဒုက္ခသစ္စာကိုပယ်ဖို့ဟောတာမဟုတ်ဘူးဒုက္ခသစ္စာကိုသိအောင်လုပ်ခိုင်းတယ်ခင်ဗျာပယ်ရမှာကသမုဒယသစ္စာကိုပယ်ရမယ်និရောဓ ဘက်ကသစ္စာဟုတ်အဲဟောတော့လေးမျိုးဟောတာလုံးတော့တစ်ချက်တည်းပဲယောဂီတိအောင်ပွားနေအကုန်ပါသွားတော့မယ်ဟုတ်တယ်မလားဒါလည်းဒါလည်းဒါလည်းဒါလည်းပွားတော့မလားအဲ့ပွားပါများတော့ဝေဒနာရဲ့သဘောတွေသိမလားမလားသိပါပါအော်ပရမနေနေတာတော့များများတာတော့မချစ်မဆိုင်တော့မခံနိုင်တော့အောင်လားဟောဩတော်တော်လေးစစ်ပါဒါမသေးသေးဘူးတော့ပြောရ မသေးသေးဘူးသေမဲ့ဝေဒနာဆိုဘလောက်နာမလဲအလိုလိုညံနဲ့ပေါ်တာသေတာဟာဒုက္ခကိုဘုရားဟောတာမလားအေးအေးစေတဲ့တရားတာမဟုတ်မချိမဆန်သေတော့အောင်ဖြစ်ပြီးမှသေရတာပဲဟုတ်လားချွေးကြတော့ရှိတာပေါ့ဗျာဘုရားလောင်းနေရတော့ပါရမီတွေပြည့်တယ်သမင်းစီရင်တော့ခလေးကခံစားပြီးတရားဒါဘုရားလောင်းနေတော့ဘုရားလောင်းမှာမဟုတ်ပဲဟုတ်တော့မလားသေတော့အောင်ခံစားပြီးမှသေရအေးစေတဲ့တရား သေဟဆိုလို့သေတာမဟုတ်ဘူးရောဘူးမသေးခြင်းလို့လည်းပဲမနေရဘူးသေခြင်းလို့လည်းပဲသေဆိုလို့မရဘူးခံသေးတယ်လေရောဘူးခံပါတော့ तू ကဝိဒာရဏကိုပယ်တတ်နိုင်အောင်မကြိုးစားပဲရောတော့မောတော့ဘယ်ရောက်လို့ပြည့်တော့ဟုတ်တယ်မလားအဲဘုရားတရားကိုမလိုက်စားရတော့မင်းခံမင်းဒီတော့ကတော့ခံတယ်လို့မင်းတရားအားကိုခံပျော်ခံသေသေခါနာထားရထပ်ခံ ခန္ဓာရဲ့အထသိအောင်လေအဲ့ဒါမဲလျော့တော့စားတဲ့အဖြစ်တွေပေါ့ဗျာဘောတော့ဘောတော့ဘယ်အောင်လုပ်တဲ့အဖြစ်တွေပေါ့အဲ့ဒါအဲ့ဒါထပ်ထပ်ထပ်မှတ်တဲ့ခါကျတော့နာရနာရနာရနာရနာရဟာတော့တခါတော့ဆက်ဆက်တော့မနာဘူးလားရောလေတိုက်တာတော့မခံနိုင်ဘူးတကယ်တည်းခံတော့တာရောအကလာပါကလာတော့မအောင်ပြောတာမဟုတ်ဘူးတကယ်တခါတော့ နာတော့စူးဆိုင်မှာနာတယ်နာတယ်ဟိုလိုကတော့တက်တက်တက်တော့တုံးတာဘယ်နာလူယောက်ကဖြတ်သွားတင်ကန်းလေးနဲ့ဖလားဆိုတိုက်အောင်မလေးနာလိုက်တာရယ်ဝေဒနာတက်နေတဲ့အချိန်လေဒါကြောင့်မို့တရားစစ်တဲ့ပုဂ္ဂိုလ်တွေတက်တက်တာတာသွားတက်တက်ဘယ်နာဘူးဖဲတယ်လို့မလုပ်အောင်ဝေဒနာတအားတက်တယ်နည်းနည်းလေးထိတာမတားတာအဲ့နာတဲ့အချိန်မှာတခါလေကဝါရောဖောက်တာလှောက်ပါလေလှောက်လေပိုးနာလေလှောက်လေပိုးနာလေ ဟုတ်ခန္ဓာကိုယ်ကြီးရဲ့ဒုက္ခမထင်ရှားဘူးလားထင်ရှားပါဘူးခင်ဗျာအေးခန္ဓာကိုယ်ကြီးကတော့ဒုက္ခပြနေတယ်တို့ကမျက်နှာလွဲလက်ကြီးမခါတော့လေလက်ကြီးမခါဘူးလားခန္ဓာနဲ့တော်ဘူးရတယ်လို့ဆိုနောက်မှပြန်ထိုင်မယ်ဆိုဖြုတ်လိုက်တော့မျက်နှာလွဲရမရဘူးလားမရပါဘူးခင်ဗျာအတက်နိုင်ကုန်တဲကြီးခံပါတဲ့ကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးကတဲကြီးခံနေပါတော့ဒီနေရာပဲကြိတ်ကြိတ်ခဲခဲတဲတဲမဲမဲတဲကြီးခံ ဘာဖြစ်လို့တိုင်းကြီးခံရလဲဝေဒနာရဲ့သဘောကိုသိတဲ့သိအောင်သိတဲ့သိအောင်ဒုက္ခကိုသိမှဘာဖြစ်လဲဒုက္ခပါသမုဒိယကိုပယ်နိုင်မှာပေါ့ဗျာဒုက္ခကိုသိမှဒီခန္ဓာကိုယ်ကြီးမချိမဆန်နှိမ့်ဆက်တာကိုသိရင်နောက်တစ်ဒီခန္ဓာကိုလိုချင်ပါတော့လိုချင်ပါပါခန္ဓာကြီးလိုချင်နေတာဘာဖြစ်လို့လိုချင်လဲ ဒုက္ခကိုဒုက္ခမှမသိတော့ဒုက္ခလို့ထင်တယ်ဟုတ်တယ်မလားဒုက္ခမှသူမသိတာဟုတ်ဥမာခလေးလေးဆိုပါတော့လက်ဖက်သွားဓာလေးကိုလူကြီးကမပေးဘူးရှာပါဆိုလို့လူကြီးကသိတယ်လေဒီကောင်လေးကြိုင်တော့ရှာတော့မှာပဲလို့မပေးဘူးခလေးကမငိုဘူးလားခလေးကနားမလဲပဲနားမလဲတဲ့ခလေးဆိုတော့သူကြိုင်ရှာပါလူကြီးကရှာပါဆိုလို့မပေးတာလူကြီးကတနာလို့သူဟုတ်တယ်မလား အဲ့ဒါကိုအတင်းပူလာတာပဲအတင်းပူလာပြီးအတင်းလူတာပဲတခါတည်းသူခလိခလိချင်းနဲ့လူတာပဲလေနောက်ကြတော့မှရှာလဲရှာအောင်ဒါကြီးဖြဲပြီးတော့អော်တော့ကလေးတွေပြောပါတယ်လူကြီးတွေလည်းပလာကြီးဖြဲអော်တာမရှိဘူးလားအဖေသေးလို့အမေသေးလို့တားသေးလို့သမီးသေးလို့ဇနီးသေးလို့လောက်ကြပါဦးကန်ကြပါဦးဆိုတာအဲ့ဒါမိုးလာပဲမှာအဲ့ဒါမင်းတို့ခန္ဓာကိုမလိုချင်တဲ့ခန္ဓာကိုမမမောနဲ့ခန္ဓာရရင်ဒုက္ခပဲ ခန္ဓာကိုမမဲ့ဘောနဲ့ခန္ဓာကိုထင်ထွားတဲ့စိတ်ကိုဖြတ်ကြတရားနဲ့တို့လိုခိုင်းတာမလားတို့ကကိုယ်ခန္ဓာလည်းကိုမဲ့မောတယ်မောင်တယ်ကိုခါတရားကောင်းကြည့်ပြီးတော့မဲ့မောတယ်ဟလားကိုယ်ခန္ဓာလည်းကိုမဲ့မောသူများခန္ဓာလည်းမဲ့မောတယ်အဲတို့ရောက်ရှိလို့မလားလားကိုယ်ခန္ဓာလည်းကိုမမဲ့မောတယ်ဒီအာတုပါယုဘာသဘောကြလဲကိုယ်ခန္ဓာကိုဒုက္ခပေးနေမလားတန်ရှင်းတော့တော့ပြီသူများခန္ဓာကိုမမဲ့မောနဲ့ သူများခန္ဓာမဲ့မောရင်ဒုက္ခရောက်မယ်ဟာပစ္စရှိရင်ဒုက္ခပြပေါ့ပစ္စရှိဘလောက်ပဲရှိရှိကျင်တော့ရှိအဲ့မှာကိလေသာတွေထူပြောပြီးတော့တရားရပါတော့တရားပါဟာတရားမြတ်ရဲ့တန်ត្រာလဲပြီးတော့တန်ត្រာလဲဒုက္ခပြဘူးလားဗျာဘောပါရဲ့လားအဲ့ဒါကြောင့်မလို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတဲတိခာနိဗ္ဗာန်ရောက်ဆိုတာဒီနေရာပဲဒီပြနေရာတွေတဲတိခာလို့နိဗ္ဗာန်မရောက်ဘူးအလုံးလုံးတဲ့တဲတိခာနဲ့ အဲပစ္စရရရအဲသူစုချရချမတော်တယ်ဒါပဲရပစ္စပဲရမညာဘုံညာရပါမရဘူးလင်းလင်းမရတဲ့ရောက်တယောက်နဲ့တယောက်တဲကြီးခံတယ်တယောက်နဲ့တယောက်တဲကြီးခံရင်ပေါင်းသိပြီးတော့သားသမီးတွေရမှာဒါပဲမညာဘုံညာရပါမရပါဘူးတဲကြီးခံမှာဘယ်နေရာမှာတဲကြီးခံဝေဒနာရှုတဲ့နေရာမှာတဲကြီးခံပါနာနာချင်းချင်းကြိုက်ကြိုက်တောင်းတောင်းမဖြောက်နဲ့ကောင်းပြီလို့ဟာလား အဲ့ဒါနားရနားရနားရနားတခါဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်ဆက်တုံးတော့ဒီနားရကြတဲ့ချင်းကလာကြိုက်တယ်ဗျာချင်းကတခါနဲ့နှခေါက်ကြရတာနဲ့နှစ်ချိန်ကြရတာနဲ့ချင်းကြီးတွေကလာကြိုက်အဲ့ဒါတခါထနာဟာတခါလဲမျိုးကချိုးတွေကထွက်နှက်ချီတွေကထွက်အဆုံးနေတာပဲအဲ့ဒီဒုက္ခတွေခန္ဓာဒုက္ခတွေမလားရောရောအဲ့ဒီဒုက္ခတွေကိုသဘောပေါက်လာရင်နောက်တစ်ခါခန္ဓာလိုချင်မှာတော့လိုချင်ပါဘူး ခန္ဓာကိုဒုက္ခမှန်းသိရင်ခန္ဓာမလို့ခြင်းဘူးပေါ့ဗျာခန္ဓာရာကြောင်းတရားတွေကိုလုံးမလားရှောင်းမလားခန္ဓာရာကြောင်းတရားတွေကဘာတွေလဲသမုဒယအေးသမုဒယသစ္စာတွေမှာအဓိကဘာဖြစ်လဲအေးတဏှာလောဘဟုတ်တယ်ဒါလည်းပဲစာပေရတို့အလုံးသားရပြောတာအဲမေလျော့ပေါ်ဆိုင်မေလျော့ပေါ်ဆိုင်တော့ခန္ဓာရမှာပဲဒုက္ခရမှာပဲသိမှာပဲ ဘာမှတွက်မနေနဲ့ဟုတ်လားမလားအဲအဲ့ဒါမေးရတရားရှိမှကိုမေးနေတဲ့လမ်းသွားရင်လည်းမရှိမှပါဘူးထမင်းစားရင်လည်းမရှိမှပါဘူးရေတောက်လည်းမရှိမှပါဘူးအပေါ်ပါသွားလည်းမရှိမှပါဘူးအဲ့ဒါဘေးတယ်မဘေးနဲ့နတ်မဘေးနဲ့အဲ့ဒါခန္ဓာရမယ်ခန္ဓာရပြီးဒုက္ခရောက်မယ်နောက်ပြီးတော့တဏှာလည်းအပယ်လည်းကြအောင်မယ်အဲ့ဒီဒုက္ခကိုကြောက်လို့ရှိရင်မလုပ်ရဘူးရရရရရှိမှနေရမယ်တော့ မြတ်စွာဘုရားရဲ့ကျေးဇူးကဆောက်လို့ကုန်နိုင်တော့အဲ့ဒီလိုတတ္တဝါတွေကိုတဏှာကိုမင်းတို့ရှုမှတ်ကြမမေ့ကြနဲ့အပမဒိတာပေကွေတမဒိတာအပမဒိတာပေကွေတမဒိတာဒီလိုဟောခဲ့တာမလားမင်းတို့ရှုမှတ်ကြရှုမှတ်ကြရှုမှတ်ကြရှုမှတ်ပါများတော့တတိအာမောဝရိယအာမောတမာတိလိုက်ခဏိကတမာတိတွေတတိကတတိကကတ်ထနဲ့ကတ်ထနဲ့ကတ်ထနဲ့တမာတိအဲ့တမာတိခဏိကတမာတိနဲ့ ဒီရောက်တဲ့နန်းတွေရဲ့တလကဖောက်ပြန်ပြောင်းလဲနေတာဖေးသိလောင်လာရောသိပါပါဗျာပေါ်လိုက်မှတ်ချလိုက်ပြောင်းသွားလိုက်ပေါ်လိုက်မှတ်ချလိုက်ပြောင်းသွားလိုက်ထိုင်နေကြည့်တယ်ထိုင်နေကြည့်တယ်ထိုင်နေတော့ပြောင်းသွားတော့ကြည့်တယ်ဆိုမှတ်ချလိုက်ပြောင်းသွားထိုင်နေပြောင်းသွားတော့ကြည့်တယ်ဆိုပြောင်းသွားထိုင်နေကြည့်တယ်နားနေနားလို့တဏှာပြီးတဏှာတဏှာပြီးတဏှာတကောင်နေနားနေတာမဟုတ်ဘူးရောဟုတ်လား နာပြီးတာတနာပြီးတနာဓမ္မပြီးဓမ္မဓမ္မပြီးဓမ္မမဆိတ်ကလည်းပြက်နေတယ်အရှုကလည်းပြက်နေတယ်အကုန်ပြက်တလောကလုံးပြက်အကုန်ပြက်ပြောပြီးဟုတ်လားအဲပြက်လည်းပြက်တယ်ပြန်လည်းဆက်ဘာဖြစ်လို့ပြန်ဆက်လဲတဏှာမဖြတ်နိုင်ဘူးလို့ပြန်ဆက်တယ်ဒုက္ခရောက်အောင်ဒုက္ခရောက်အောင်ဟုတ်တယ်မလားအေးအဲ့ဒါဒုက္ခမြောက်အိုက်တဏှာပြောင်းဒီတဏှာဘောဘောဆာဆာဖြတ်လို့မရအောင်တော့ရောအဲပြောရုံနဲ့ ဟောရုံပြောရုံကမှလည်းမရဘူးကိုကိုယ်တိုင်ကိုထက်ခါထက်ခါထက်ခါထက်ခါထက်ခါကြိုးစားမှဒါမှဒုက္ခသစ္စာကိုအမြဲတမ်းလိုလိုသိနေလို့ရှိရင်အမြဲတမ်းလိုလိုရန်သူဖြစ်တဲ့မေလျောပေါ်စားမှုကြောက်ဟလားရန်သူရန်သူမှသိရှောင်းနေတာပေါ့အခုကရန်သူမိတ်ဆွေတို့ထင်တယ်မလားမေလျောပေါ်စားမှုလေမေလျောပေါ်စားမှုမိတ်ဆွေလို့ထင်တော့ပေါ်ပေါ်စားတာမရှိကြမပတ်ကြဘူးသွားတာလာတာဒီတိုင်းပဲသွားကြလာကြ ရန်သူမိတ်ဆွေလုပ်လာမလားရန်သူမိတ်ဆွေလုပ်လာရန်သူကအိမ်ထဲဝင်လာတော့အကုန်လုံးဒုက္ခပဲပေါ့လူတို့တခုတပြားတွေအိမ်ထဲဝင်လာရင်ကိုဒုက္ခမပေးဘူးလားဗျာအဲ့ဒီမေတ္တာပေါ်စားမှုကြောင့်လူတို့တခုတပြားတဲ့တူရဲ့လောဘဒေါသမောဟတွေမဝင်ဘူးလားအဲလူတက်ပြီးတော့ပစ္စည်းယူတာပေါ့ဗျာလူတက်တယ်ဆိုတော့တတိပညာနဲ့သေရောတတ်ခံဟုတ်တော့မလားရောပြီးတော့တော့ရရမယ်သူတွေရပါတော့မရပါဘူးသူတို့ရှင်လို့ပုံပါသွားတာ အဲ့ဒါကြောင့်မမေ့မလဲမပေါ်မဆကျူးသားဖို့အတွက်မော်တိုင်းပဲပြတ်ပါပါ ထုတ်ခဲ့ရလေခြင်းဟူ၍ရှေရကင်းခါကပညာဘုံဉာဏ်တို့ရသည့်အထိအာမထုတ်ခဲ့ရလေခြင်းဟူ၍နှလုံးမသားရခြင်းဒီပါဟုဓမ္မဖြစ်ကြပါစေကုန်လေ။ယာယီကလူသတိပေးရခြင်းဒီအမာကံစုစုထိုးတာမြတ်စွာဘုရားတို့အနုသာသနေဆုံးမဖြစ်ပါဘဲအနုသာသနေလိုအိနှုံးပြထုံးပြဖြင့်သုံးကြပါစေဆုံးမတော်မူချက်ပါပေ၏။